ဒီနေ့သင်္นานစကြအောင်ဒီနေ့ဘုန်းကြီးတို့သင်မဲ့ပိုင်းကတော့ကမ္မထံပိုင်းပေါ့ဗိရမတာသင်ညိုကျမ်းတယ်မှာအခန်းကိုကရှင်နောက်ဆုံးပိုင်းကမ္မထံပိုင်းဒီပိုင်းကတော့တကယ်လက်တွေ့လုပ်တဲ့ပုံကိုယ်တွေကတော့သင်ယူလေ့လာမယ်ပြီးတော့ကျင့်သုံးနိုင်အောင်ကျင့်သုံးတဲ့နည်းတွေရအောင်သင်ယူကောင်းတာပေါ့နော်အဲဒီနေ့ဘုန်းကြီးတို့ပြောမှာတော့ကတိုင်းနဲ့ပတ်သက်တဲ့အရာလေးတွေ တိုင်းနဲ့ဆက်ဆက်တဲ့တရားတွေပေါ့ဗျာ။တလောကတချို့တွေကတွေရှောက်ဖို့ပါတယ်။ဒီကတိုင်းနဲ့ပတ်သက်ပြီးတော့ကျင်ငယ်တဲ့ပုံကိုယ်တွေကျင်ငယ်တဲ့ကတိုင်းတွေဒီလိုတွဲပြဖို့တွဲဟောဖို့ရှောက်ထားခဲ့ဘူးပါ။ဒီနေ့ပထမဆုံးအဲ့ဒီဝတ္ထုကြောင့်လေးတွေဒီကတိုင်းကိုကျင်ပြီးတော့တရားရတဲ့ဝတ္ထုကြောင့်လေးတွေပြောမယ်ပြီးတော့မှတုတ်တစ်ခုကိုပြောပါမယ်။အဲတော့ကတိုင်းနေကျင်းတော့မယ်ဆိုတော့ ဟိုဒီနေ့ကပြောတဲ့ကတိုင်းတွေကိုအနေချင်းတော့မှတ်ကတိုင်းဆိုတာကတစိတ်တစ်ပိုင်းနဲ့ကျင်တာမဟုတ်ဒီကတိုင်းဝင်းကြီးတစ်ခုလုံးပေါ့ကျင်ကျင်တော့ကျင်ကျဲတော့တစ်ခုလုံးခြုံပြီးကြည်တာမျိုးအဲ့ဒါမျိုးကြည်ရမယ်အဲပါဠိတော်တွေထဲမှာဘုန်းကြီးတို့ဒီကတိုင်းဝင်းနဲ့ပတ်သက်ပြီးတော့ကျင့်တဲ့နေရာဟိုဘုရားလက်ထက်ကလည်းတွေ့ပါတယ်ဘုန်းကြီးတို့ဒီနောက်ပိုင်းသာသနာမှာလည်းတွေ့ဘုရားလက်ထက်ကအကြောင်းအရာတော့ဗာလဲဆိုတော့တော်တော်များများလည်းကြားဥပါတယ် ရှင်သာရိပုတ္တရာရှင်မြတ်ဒီကိုရှင်မြတ်ထံမှာရဟန်းငယ်တစ်ပါးလာပြီးတော့တင်ငန်းဝတ်တယ်။နောက်တော့ပြင်လူငယ်တွေတဘာဝကယာကဇိုက်ပေါ့နော်အပြောအောင်နေကြိုက်တာများတယ်။အစင်အာယုံမြင်စရာအာယုံတို့ကြားစရာအာယုံတို့ကောင်းတဲ့အာယုံလေးတွေကြိုက်တာပေါ့ဗျအပြောအောင်နေကြိုက်တာ။ပြောအောင်နေကြိုက်တဲ့ခါကျရှင်မြတ်ကြီးကရှင်သာရိပုတ္တရာရှင်မြတ်ကြီးကတကယ်တမ်းကျဘုရားပြီး ပညာရမှာအေရတဲ့ရတဲ့ပုံကိုပဲဒါပေမဲ့လို့လဲချိုးတာဝကတွေကဗုဒ္ဓချွတ်မှကျွတ်တဲ့ဗုဒ္ဓဟောမှတရားရမယ့်ပုံကိုချိုးပုံကိုတွေကတာဝကတွေဟောလို့ပြလို့ရနိုင်တဲ့ပုံကိုဆိုပြီးတော့ဒီလိုဘုရားလက်ထက်မှာရှိပါတယ်အဲရှင်မြတ်ကြီးမတော်လို့မဟုတ်တော်ပါတယ်ဒါပေမဲ့လို့ဒီသူ့ရဲ့ဇယိုက်လည်းမသိတာတကြောင်ပေါ့နောက်တစ်ခုကတော့ဗာလဲဆိုတော့ ဖះရှင်လို့တမိတညာမရဘူးပေါ့ဗျာသူညာပညာထက်မြက်တာမှန်ပေမဲ့လို့အဲ့ဒါကြောင့်မို့ဘုရားဟောထားတဲ့တရားတော်တိုင်းပဲလူငယ်လေးဆိုလူငယ်သဘာဝတိုင်းထင်ပြီးတော့ခုနဝက်လာတဲ့ရဟန်းငယ်လေးကို သူကအတုပတရားတွေသင်ပေးတာအဲ့တော့ဘုန်းကြီးတို့မနေ့တိုင်းမနေ့ပိုင်းတော့အတုပတခုရှုရသေးတယ်။ငုံမျိုးပေါ့အဲ့ဒါကြရှုပြစ်တယ် နော်သင်ပေးပါမယ်အတုဝတရားတွေလည်းဒီဒီကတိုင်းပြီးလို့ရှင်သင်လိုက်မယ်နော်အဲ့ဒီကြမှာနာတော့အတုဝတရားဒီထဲမှာပါတဲ့ကမ္မထာနဲ့ကုံသင်ပေးမယ်အဲတော့ဒီဟန်းငယ်လေးကိုရှင်သာရိပုတ္တရာရှင်မြတ်ကြီးကမလုပ်လိုက်သေးအတုဝကမ္မထာအတုဝဆို32ခုတာတာလည်းပေးပါလိမ့်မယ်ဒါတော့ကိုဘကမ္မထာလည်းပေးပါလိမ့်မယ်တည်တဲ့အတုဝလည်းပေးပါလိမ့်မယ်နော်တည်တဲ့အတုဝပေး ဘယ်ကံမထားမယ်ဆိုရှုခိုင်းမှာပေါ့ဘလောက်ကြောင်ရှိရဲဆိုတော့အကြာကြီးတဝါရင်းလုံးတဝါရင်းတော့မကောင်းလေးလကြာရှုရှုပေမဲ့လို့ဘာမှအသိဉာဏ်ကမဖြစ်ဘူးပေါ့ဗျာဘာအသိဉာဏ်မှမတိုးတက်ဘူးမတိုးတက်တဲ့ခါကျတော့ရှင်မြတ်ကြီးကဘုရားထံခေါ်သွားတယ်ဘုရားထံအကျိုးကြောင့်ဂုံလျှောက်တာပေါ့ဘုရားကကြတော့ပရ ဒီပြရစိတ်တဝိဇာဏညာလည်းရတယ်တဝိဒညာလည်းရတယ်တတ္တဝါတွေရဲ့ဇေယိုက်ကမ္မထံဒါလိုက်သိတာပေါ့ဗျာအဲတော့ဒီရန်ငယ်လေးကဘွားပေါင်းများစွာဘွားဆိုတဘွားလည်းတောင်မဟုတ်ဘွား900ရွှေပရိန်တဲ့ဖြစ်ကြတယ်ရွှေပရိန်တဲ့ဆိုလှလှပပလေးလောက်ရတော့ဗျာလှလှပပလုံးမှသူများကြိုက်မှာသူများနှစ်သက်အောင်သဘောကြောင်းအလှပတယ်လို့အဲ့ဒီဇေယိုက်ဝန္ဒကြီးကသူကအတုပဆိုတာက မနှစ်သက်ဖွယ်ရာကိုရှုခိုင်းတာကိုသူဖြစ်နာကိုနှစ်သက်ဖွယ်ရာကြိုက်တာအဲ့လိုဇိုင်းနဲ့မကန့်ကြီးတော့တရားမရဘူးအဲကြောင့်မို့ဘုန်းကြီးကခဏခဏပြောတယ်ကိုကိုတိုင်းနဲ့အဲ့လိုခက်ခဲတွေကြုံတယ်လေကမ္မဒါအထုတ်တဲ့ခိုက်ကြကိုကဒီတနည်းတဲ့အာထုံနေတယ်ကိုဇိုင်းနဲ့ကြိုက်လားမကြိုက်လားလည်းမသိဘူးတရားမတွတ်တိုင်းတော့မကြိုက်ဘူးပေါ့ဗျာဒါပဲပေါ့တကယ်လို့မကြိုက်သည့်တောင်ခက်ခဲရှိသည့်တိုင်ဘုန်းကြီးလိုချင်တာပါလဲဆိုတော့ဘယ်လိုဖြေရှင်းမလဲဒီဟာနဲ့မရတော့ဘူးဘုန်းကြီးကဘယ်လိုသွားမလဲ ဒါဘုန်းကြီးလိုက်ရှာတာလိုက်ရှာပြန်တော့ဗန်ကုဓမ္မကြီးတို့ဒကာကြီးတို့ခုမျှပေးတာဒါပါပဲအဓိကတော့နော်တဏီတဲ့ဆွဲမကင်မနဲ့ပြဿနာတက်လာရင်ဘာလုပ်မလဲဒီလိုဖြေရှင်းနေမှာခုရှင်သာဘောရှင်မြတ်ကြီးကသူတို့ပဲလေတရားမရဘူးလေမရတော့ဘုရားကြီးခေါ်သွားဘုရားကြီးလိုက်တော့ဘွားပေါင်း၅ပြားဘွားပေါင်း၅ပြားရွှေပရင်တဲ့အလှပကြိုက်တဲ့ပုဂ္ဂိုလ်ဖြစ်နေအလှပကြိုက်တဲ့ပုဂ္ဂိုလ်ဆိုတော့ သူ့ဇယိုက်ကိုကြည်ပြီးတော့ဘာဖန်ဆင်းပေးလဲဆိုပထမကြံတွေကတော့အညိုအညိုလည်းရှိတယ်အနီလည်းရှိတယ်များသောအနီအောင်ပဲဘုန်းကြီးလည်းတွေ့ကြပါတယ်နော်အဲ့လိုဘုံမကြာပန်းကြီးဖန်ဆင်းပြလိုက်တာဘုံမကြာပန်းဖန်ဘုံမကြာပန်းကြီးဖန်ဆင်းပြတော့အရင်တိတ်ဘဝလည်းသူကရှုခဲ့ဘူးတဲ့ပါရမီရှိတာပေါ့ဗျာဘုန်းကြီးတို့မှတ်ထားနော်တနည်းကလည်းဘုန်းကြီးပြောခဲ့ပြီပါရမီရှိတဲ့ပုဂ္ဂိုလ်ကြဒီကတိုင်းဘုံကိုပြင်စရာမလိုဘူး ဒီအယောင်ကိုပြရနဲ့အယောင်ကိုမြင်တာနဲ့မြန်သူကပွားပြီးသားဖြစ်ပါတယ်ဒါကြောင့်ဘုန်းကြီးကလှုပ်ဖူးစေခြင်းတာအဲ့ဒါလည်းပါတယ်ကတိုင်းဝန်တွေလည်းရှူဖူးစေခြင်းနဲ့ဒီလွယ်တဲ့ကတိုင်းပေါ့ဗျာဖြူရောင်ကတိုင်းဒါပြောပါမယ်ပြီးတော့ဒီယဟန်ငယ်ကြတော့အဲ့ဒီမြတ်စွာဘုရားဘရုံမှာနီးတဲ့ဘရုံမှာကြာပန်းယူဖန်ဆင်းပြန်လာအဲ့မှာသူကအနီးနီးနီးအနီးအောင်နီးအောင်နီးအောင်နီးအောင်နဲ့ရှုရှုရင်းနဲ့ဒီတရားတွေကဇံရစေတာပေါ့ဗျကတိုင်းဝါ ဉာဏ်ထက်တဲ့ပုဂ္ဂိုလ်ဆိုစတုတ်ကနီးနဲ့စတုတ်ကဆံစတုတ်ထဆံရစီတယ်ပစ္စပဇံပစ္စကနီးနဲ့ပြောရင်တော့ပစ္စပဇံရတာပေါ့ဗျအဲဆံရတယ်ဇံရသွားတဲ့ချိန်ခါမှာဘာလုပ်လိုက်လဲဆိုမြတ်စွာဘုရားဒီဘုရမဂျာပန်ကြီးကိုပထမလှလှပပဖန်ဆင်းပြတော့နောက်ပိုင်းကျတော့ညှိုးနွမ်းလာတယ်ဖန်ဆင်းပြအဲ့ဒီမှာနေသဒုက္ခအနတ္တဝိပဿနာရှုတာဝိပဿနာရှုရတဲ့ဉာဏ်သာဖြစ်သွားတာ ဒါကတော့ဘုန်းကြီးတို့အညိုးရောင်ကမ္မထမ်းရှုတာအနီရောင်ပေါ့လေဘရုံမှာကြာနေပန်းကိုရှုတယ်ခုနကကြတော့မြတ်စွာဘုရားကဒီမှာဘရုံမှာကြာနေပန်းပဲဖန်ဆင်းပေးလိုက်တာเนาะကတိုင်းဝင်းနေမပါဘူးဒါကိုပြောချင်တာဘာဖြစ်လို့လဲအတိတ်ဝသူကရှုခဲ့ဘူးတာဟုတ်အတိတ်ဝရှုခဲ့ဘူးလို့ရှင်ဒီကတိုင်းဝင်းပုံစံလုံးဆရာမလို့ဘူးအယောင်တွေ့တာနဲ့တန်းရှုနိုင်တယ်နောက်နောက်လည်းအဲ့ဒါပြောမှာဒါကတော့ဘုရားလက်ထက်ကအဖြစ်ပြက်တစ်ခုပေါ့ဗျာ နောက်ပိုင်းသာသနာမှာဘုန်းကြီးတို့တီဟိုသာသနာမှာဒါကြုံခဲ့တဲ့အဖြစ်အပျက်တစ်ခုပေါ့ဗျာအဲ့ဒီကိုရင်ကတော့ကိုရင်ပဲဗျသူကတော့တေဇောကတိုင်းမိကတိုင်းရှူတာမိကတိုင်းကတော့နှွေရသည်တော့မလွယ်ပါဘူးဆောင်းရသည်ပဲကောင်းမှာဘုန်းကြီးတင်ဘာဖြစ်လို့ပူရဲအရာပူရဲအရာဆိုသူကသူအပူကလည်းမလောင်လည်းရှူတတ်မှာနော်အပူမလောင်တော့ဒီကိလို့ဆိုသုံးတပြားငါးတပြားပေါက်ပေါက်ပြီးတော့မိဖို့ဒီလိုကြည့်ပေါ့ဗျာ အဲ့ဒါဆိုရင်လည်းလောကဒီဒီကျတို့ဒီအမေရိကတို့ဘာလို့ပိုးလွယ်မှာဘာလို့ဆောင်းရသည်အေးတာခွန်တို့ဟိုအရင်နေခဲ့တဲ့ကြောင်သမီးကိုမီးဖို့ဖိုးပြီးတော့အဲ့ဒါမျိုးကြည့်လေလူလည်းနှွေးပြီးတော့ခုနရှုလို့ရနိုင်မယ်ဆောင်းရသည်နှွေးရသည်တော့မလဲဒီတေတော့ကတိုင်းတော့ဒီမှာတော့ကိုရင်လေးကိုသင်ပေးတာဗျဘုန်းကြီးတို့ဒီဟိုကျုံးမှာတိတ်တမဟာဝိရတာကြောင်းတိုက်ကြီးဆိုတာရှိပါတယ်အဲ့ဒီကြောင်းတိုက်ကြီးမှာ ဘုန်းကြီးတို့မနေ့ကလည်းပြောခဲ့ပြီကိုရင်ဝိပ္ပိယဟန်ဝိပ္ပိဆိုလို့ရှိရင်ဥပိ္ပစေဆရာဆိုတာရှိရပါတယ်ဥပိ္ပစေဆရာတော်နဲ့ကိုရင်ဘုရားတစ်လျှောက်လုံးနဲ့ယဟန်ဖြစ်သည့်တိုင်အ ਨੇ ဆုံး9ဝါနေရတယ်ဝိနည်းကနေမကျွမ်းကျင်ရင်9ဝါမက အကြာကြီးနေရတာဝိနည်းကနေကျွမ်းကျင်တဲ့တရားတွေအထောက်တတ်ပြီဆိုရင်တော့ဟောပါပြီဆရာသမားလည်းခွင့်ပြုချက်ရရင်တော့ကိုယ့်အကိုအထောက်နိုင်တယ်ခွင့်ပြုချက်မရသေးဘူးဆိုတက်တက်လုံးနေရမယ်အဲ့ဒါမှတ်ထားနော် ဒါပေမဲ့ဆရာသမားခွင့်ပြုတော့ရပါတယ်ဒါကြောင့်မို့ဆရာလိုတယ်ဆိုတာလိုပြောပါတယ်ဥပိ္ပဇေဆရာပြီးတော့ကိုရင်လေးတစ်ပါးဒီဥပိ္ပဇေဆရာတော်ရှင်တိတ်တာဆိုတာရှိတယ်တိတ်တော်ကရာအကြောင်းတိုင်းမှာတရင်သုံးနေတဲ့မထေရထမှာသူကသင်္ကန်းလာဝတ်ကိုရင်ငယ်လေးကိုရင်ငယ်လေးကဒီနေ့ကျတော့လူထွက်ချင်တော့ဗျာကိုရင်လေးတွေဒီဒီနေ့ဒီခေတ်မှာလဲဟုတ်လားပြဿနာတွေရှိတော့ထွက်ကြအောင်ပါပါခလေးတွေ ကိုယ်နဲ့ကိုယ်ရရောက်ပြီးဒီအပြောအာဝင်တွေတွေးပြီးတော့ခုခေတ်လိုပြောတော့ဘိဆိုးပို့ပြီးမနေနိုင်တော့ဟိုထွက်ချင်တာထွက်ချင်တော့ရှာသမားသွားလျှောက်တာပေါ့ဗျာဆရာတော်ကြီးကဒီကဘိညာဉ်ရတဲ့ရဟန္တာဖြစ်ပုံရတယ်ကိုရင်လေးစိတ်ကိုသိတယ်ပြီးတော့ကိုရင်လေးစိတ်ကိုသိတော့မစွကြည့်မတားဘူးဗျဆရာဆရာတော်ကြီးကမစိုးဘူးဘာပြောလဲကိုရင်နဲ့လူထွက်ရင်လည်းထွက်တာပေါ့တဲ့ ဒါမဲ့တဲ့တို့မြခုပထမနေတာမြို့တဲကအကြောင်းရွာတဲကအကြောင်းကိုဒီမြို့တဲရွာတဲဆိုတာတော့တောတောင်တွေကတော့မတိတ်ဆက်ဘူးပေါ့တို့ဒီเจ้าမှာနေရတာဒီလူထွက်ခြင်းလည်းထွက်ပါလေတို့များဒီเจ้าမှာတို့လူမထွက်ခင်ပေါ့လေသူကဥပဒေဆရာတော်ရပါပြငါ့ကိုတစ်ခုလောက်လုပ်ခဲ့ပါလားတစ်ခုလောက်လုပ်ပေးပါလားတဲ့တို့เจ้าဒီမှာနေရတာကတဲ့ရေချိုးရတာအခက်ခဲရှိတယ် အဲ့ဒါကြောင့်မို့စိတ်တလတောင်နော်အဲ့ဒီတောင်ကိုပို့ပေးပါလားလို့ခိုင်းအဲ့ဒါနဲ့ကိုင်လေးကလည်းဥပဒေဆရာတော်စကားနားထောင်စိတ်တလတောင်ကိုပို့ပို့ပြီးတော့နေရာချပြီးစိတ်တလတောင်ရောက်တဲ့ခါကျတော့ကိုင်လေးကစိတ်ပြောင်းသွားပြီးတော့နောက်သူ့ကိုဘာသင်ပေးလဲဆိုတန်ယုတ်တနိကေတန်ယုတ်တနိကေကျမ်းကြီးကိုလည်းသင်စေတယ်ပေါ့စိတ်တလတောင်ကြတော့ကြည်ရတာတောက်တော့တောင်လို့ဆိုတခါလေတောမီလောင်တာရှိတယ် တောမိလောင်တာကြအဝေးရနေဒီလိုအဝိုင်းဝန်းနဲ့ရှုလို့လွယ်တော့သူကလည်းတမာရီအကောင်းတာလည်းပါမှာပေါ့အဲတော့စေတလတောင်ရောက်တဲ့ခါကျခုနဥပ္ပစ္ဆရာတို့ကြီးကဒီကိုရင်လေးဒေဇောကတိုင်းရှုရင်ရနိုင်တာမြင်တော့ဘူးတော့မြင်တော့သူ့ကိုဖြောင်းပြနားချပြီးတော့ဒေသောကတိုင်းကိုသင်ပေးပါတယ်အဲတော့ဒေသောကတိုင်းသူကလည်းခုနကမီးလောင်တဲ့နေရာမြင်ကြီးတွေကိုခုနကနီးတွေပေါ့ကိုယ်လည်းအပူမလောင်ရအောင်ဒါကတော့ ဖြစ်နိုင်တာပြောတော့ဘုန်းကြီးတို့ဒီဆောင်းရာသီမှာခုနမိကြီးမိဆွေးမိဖို့တို့ဘာလို့ချပြီးဒီလိုသုံးတာပြငါးတာပြပေါက်ဖောက်ပြီးတော့ဒီကတိုင်းဝန်ဒီအပေါက်ကနေကြည်လဲရတာဒီအပေါက်နဲ့ကွက်တီလောက်ထားပြီးခုကတော့တောင်ကြီးကိုမိလောင်တာတွေကြည်တဲ့သဘောရှိပါအဲ့ဒါတွေသင်ပေးတယ်သင်ပေးပြီမဲ့လို့လေကိုရင်လေးမှာကဒီလူထွက်ချင်တဲ့စိတ်ပေါ့ဒီတို့ရမပြောက်ဘူးအဲ့တော့နောက်တစ်ခု ဥပ္ပဒေဆရာတော်ကြီးကဘာစဉ်းစားလဲဆိုတော့အင်းဒါနဲ့တော့သူဟာလူထွက်ခြင်းတဲ့စိတ်ကမပြောက်သေးတော့ဘာမရလဲဆိုတော့ဆရာတော်ကြီးကကိုရင်တဲ့ဒီစိတ်တလတောင်မှာရှိတဲ့ကြောင်းတွေကတန်ကြီးကပိုင်ကြောင်းတွေကျဖြစ်နေတယ်တန်ကြီးကပိုင်ကြောင်းဆိုတာဝိနည်းစည်းကမ်းရထိမ့်သိမ်းရတာတာဝန်ကြီးလာတယ်ဒါကြောင့်တို့ပုဂ္ဂလိကနေရာလေးတစ်ခုလောက်စီမံနိုင်ကောင်းမယ်လို့ဒီလိုမိတ် အဲ့ဒါတော့ဘုန်းကြီးတို့တိုင်ကိကလူတာအရင်တော့လည်းပြောခဲ့ပြီဗိမိတာရာတို့နဲ့ပတ်သက်ပြီးတော့တိုင်ကလူတာအကျိုးများတယ်သုံးတဲ့ပုံကိုကြတော့အပြစ်များတယ်မသုံးတိုင်းတခါတခါတချို့တခါကြီးတွေဓမ္မကြီးကတိုင်းကကြောင်းလှူတာကိုဟုတ်လားဘာပဲလှူလို့တန်ခါတာဒိမဆိုတခါတန်းဆိုတော့ဘုန်းကြီးတွေကိုဒုက္ခတော့လှူတာဆုံးမတစ်ပါးနှစ်ပါးခါခါဆိုတော့တန်ခါတာဒိမဆိုချို့ဆရာတော်တွေကိုယ်တိုင်လည်းအဲ့လိုချပေးနေတာအဲ့ဒါလည်းပြောချင်ပါတယ် တန်ခါဆိုတော့ဘုန်းကြီးတို့တပါးကိုပုဂ္ဂိုလ်လို့ခေါ်တယ်နှစ်ပါးသုံးပါးကိုဂိုင်းလို့ခေါ်တယ်နှစ်ပါးသုံးပါးဒီတန်ခါလို့မခေါ်သေးဘူးလေးပါးလေးပါးတဲ့များမှာတန်ခါနော်ဆုံးကတ်ခြင်းတန်ခါကတ်ခြင်းတော့လေးပါးလေးပါးတဲ့များအောင်ပင့်ပေါ့ဗျာပင့်တာတပါးနှစ်ပါးတဲ့ဆိုတော့တန်ခါတာဒီမှဆိုအဲ့လိုမျိုးတွေကအများကြီးဖြစ်နေဟိုတကယ်အဖြစ်ပြက်လေးဘုန်းကြီးတစ်ခါပြောခဲ့ဘူးပါတယ်ပခုတ်ကူကဆရာတော်ကြီးပခုတ်ကတိုက်ဟုတ်ဆရာလေးတန်ခါထောင်ချီပြီး စာသင်ပေးတဲ့ဆန္ဒဘုဟုကလည်းဆန္ဒကြီးရဲ့နာမည်ကြီးတော့အဲ့မှာဆရာတော်ကြီးတစ်ပါးဆရာတော်ကြီးတစ်ပါးကိုဒကာကြီးတယောက်ကတရားတိကောင်းတာဗောဒီခေတ်လိုပြောစိတ်တလုံးလိုပါတော့ဖြစ်ကောင်းဖြစ်မှာဗောအဲ့ဒီလိုတရားတိလာလူလာလူတော့လူသားဆရာတော်ကြီးဒကာကြီးကလည်းခုနလူဆရာသမားတင်ခဲ့တာသူနှုတ်ကြိုးတာလည်းပါအောင်ဗောဆရာတော်ကြီးတွေတန်ခါတာဒေမာဆိုဒီလိုလှုပ်လိုက်တော့ဆရာတော်ကြီးကဒီတရားတိစားရခဲ့တော့သူ့လူသားမှမတန်ခါအားလုံးလူတာပြီးတော့ ဆရာတော်ကြီးကဘာလုပ်လဲလဲဆိုတော့ဟဲ့မောင်ပစင်ဟိုတတိုင်လုံးလာတဲ့တုံးခောက်လိုက်စမ်းတတိုင်လုံးတန်ကတုံးခောက်လိုက်တော့တန်ကတထောင်ကြွလာကြွလာတကဘာမင်းဟောဒီမှာဗျာတကကြီးကတည့်တည့်တလုံးကိုတန်ကအတွက်လူထားတယ်ရှင်ဘုရားတို့အနံ့ယူပြီးပြန်ရပြီတော့ဆိုပြီးအဲ့လိုမိတ်လူကျင်နာကဆရာတော်အတွက်လူတာတန်ခါသာတချို့ဝီနီတချို့ဆရာတော်ကြောင့်ဝီနီထိုးတယ်တန်ခါသာဒေမဆိုလိုက်အတန်ခါဝေဖန်တဲ့ဒီတန့်ပေါ်တယ် သူမကင်တော့မထီတော့ဒါမျိုးဆရာတွေဘုန်းကြီးတွေ့ဦးပါတယ်ဘုန်းကြီးဆရာကြီးတွေတချို့ကလောလောကူကူဆိုးနေကြအတိုင်းပေါ့လူကျင်သားဆရာတော်ကြီးလူတာနှုတ်ကတန်ခါတာဒီမှာဆိုဆရာတော်ကြီးကာယခဲယူရခဲဖြစ်သွားဒီပုဂ္ဂိုလ်လူရင်နိဗ္ဗာန်တာပြည့်စုံဟောတုဆိုလုံလောက်တယ်နော်တန်ခါတာဒီမှာအရာရာမကောင်းဘူးဓမ္မတာဝီနီးထိုးတဲ့ဆရာတော်ကြီးမျိုးဆိုရင်လုံးဝမကင်တော့ဒီကတန်ခါထိမ့်သိမ့်တဲ့တန်ခါကပစ္စည်းကိုထိမ့်သိမ့်တဲ့တန်ခါဒီတန့်ပို့ရတယ် သူကမှဒီခွဲဝေလူဒန်းတာလို့တဘာတစုံစီရမယ်တဘာတစုံစီလူတယ်တဘာတစုံမြိုင်မဲချလူတာတို့သူတို့ရဲ့တိုင်းကပစ္စည်းတွေဝေတဲ့နီးစနစ်တွေရှိတယ်အဲ့ဒီတိုင်းသွားတယ်နော်အကြောင်းပြောချင်တာကအခုလည်းလို့တိုင်းကကြောင်းနေတိုင်းကပစ္စည်းကအသုံးရလဲနည်းနည်းလေးခက်တယ်စနစ်တကျသုံးရတယ်အများပိုင်းတိုင်းကပိုင်းပစ္စည်းကအကျိုးများတယ်လို့အပြစ်လည်းများတယ်ဒါလေးမှတ်တာနော် အဲဘုန်းကြီးတို့ဒီအကြောင်းပဲပြဟိုအကြောင်းတာကြီးကပစ္စည်းလူထားရင်ဓမ္မကြီးတို့ဒကာကြီးတို့ယောဂီဒီသင်္นานတွေသင်ခဏလာတာဘုန်းကြီးတို့ကတက်တက်လုံးနေတာအတုံးဆွဲမတိုင်ဒီဘုန်းကြီးတွေလည်းဒုက္ခရောက်အဲ့ဒါတတိထားနောက်ခုဒီမှာဥပ္ပဇ္ဇဆရာတော်ကြီးအဲ့ဒါပြောတယ်ဒီเจ้าနေရတဲ့တိုင်းကเจ้าနေချက်ဖြစ်နေတယ်တိုင်းကเจ้าနေဆိုဒီတိုင်းကเจ้าနေကိုတန့်ရှင်းတာတို့ပြုပြင်တာတို့ထိမ့်သိမ့်တာ ဒီဝီနီစိတ်ကံကဒါဝန်ကြီးလေးလာတယ်ဒါကြောင့်မို့ကိုရင်နဲ့သူ့အတွက်ပေါ့သူဆရာတော်အတွက်ပုဂ္ဂလိကနေရာလေးတစ်ခုလောက်ဖန်တီးပေးပါစီမံပေးပါအဲ့လိုမိတ်တော့ကိုရင်ကဘာလို့ရလဲဆိုတော့ဘယ်ကိုရင်လက်သမားတော့မတတ်ဘူးပေါ့ဗာပြတောင်ရှိတာဟုတ်ဗျတောင်ဆောင်ပေးမှပြီးတော့လှိုင်ကိုဖောက်ပေးတာပေါ့လှိုင်ကိုတူးဖြုတ်ပေးတာဆရာသမားနေဖို့ထိုင်ဖို့တရားထုတ်ဖို့တောင်ဆောင်ပေးတယ် တောင်ဆောင်မရလှိုင်ကူကြီးကိုပြင်းထန်တူးဖြိုတာကိုရကောင်းတာကြီးမှာလှိုင်ကူကိုလည်းတစ်ဖက်ကတူးဖြိုတယ်ပြီးတော့ဆရာတော်ဒီကနေပြီးတော့တန်ယုတ်တန်ဒီကကျမ်းကြီးကိုလည်းဆက်သင်နေပြီးတော့ဘာလုပ်လဲဆိုတော့အဲ့ဒီမှာနော်ဒီအလောက်က၃ခုတောင်လောက်တာဘာလုပ်လဲဆိုတော့တစ်ဖက်ကလည်းတေသောကတိုင်းကိုဆက်လက်ရှုနေတယ်အဲ့လိုနော်တေသောကတိုင်းတော့ပထမတော့ဒီ ပရိကမနမိတ်အနေနဲ့ရှုရတော့ဗောဗျာမိလောင်ခြင်းကိုဒီအပေါက်ဖွားပြီးတကူကူကြည့်ရှုမယ်ရှုလို့ဒါဆွဲသွားပြီးဒါရမလို့တော့ဘူးသမာဓိအားကောင်းလာပြီကိုယ့်အကိုပဲဒါကိုအာယုံပြုပြီးတော့ဒေသောကတိုင်းကိုရှုလို့ရတယ်အဲ့လိုရှုတာအဲ့တော့ဒီကိုရင်လေးကကူလည်းတူးဖြိုနေတယ်နောက်ပြီးတော့ကတန်ယုံတဏိကေရဲ့ဆရာသမားတွေအချိန်ကြာရင်သွားတင်တယ်ပြီးတော့ဒေသောကတိုင်းကိုလည်းသူကရှုမှတ်နေတယ်နော်သူကသုံးလုံးဒီပိုင်းနဲ့တည်းလောက် အဲ့ဒီလိုလှုပ်ရင်းလှုပ်ရင်တော့ဘာပြစ်သွားလဲဆိုတော့တိုက်တိုက်ဆိုင်တာပေါ့ဂူကြီးကလည်းပြီးစီးသွားတယ်ဂူကဒီမှာတပားနေလောက်တယ်အိတ်လောက်တယ်ထိုင်လောက်တယ်ဂူကလည်းပြီးစီးသွားတယ်ပြီးတဲ့အခါကျတန်ယုတ်တနိကေရတယ်အဲ့ဒီနေပဲပြီးဆုံးသွားတယ်အဲ့ဒီနေမှာပဲဒေသောကတိုင်းကို ရှုရင်းနဲ့သုဒ္ဓဆံရသွားတယ်သူကဇံရသွားတယ်ပရမန္တန်ဒုတိယတတိယသုဒ္ဓဆံပစ္စကနီးနဲ့ပြောပစ္စမဇံရသွားတော့အကုန်လေးအဲ့တော့ မာဓိကလည်းအားကောင်းတော့လေကိုယ်ကိုလည်းစိတ်ကစိုက်လုံနေတာလည်းပါမှာပေါ့လေစိတ်ကလည်းစိုက်လုံနေဘေးလည်းမထွက်တော့ဘူးဇာလည်းတင်းနေတယ်တရားလည်းအားထုတ်နေတယ်ဒါကြောင့်ဘုန်းကြီးတို့စိတ်ညစ်စရာတော့မရှိဘူးနော်ကိုလူလောကနေတဲ့ခါကျတော့ဒီလိုပဲလုံနေရမှာဘုန်းကြီးတို့လည်းဒီတိုင်းပဲသင်နေတာတွေဘုန်းကြီးတို့ဒီဒီစာသင်ဖို့ဆိုစာတော်တော်များများကြည့်ရပါဒီတိုင်းဘုန်းကြီးမသင်ပါဘူးနော်အများကြီးကြည့်ရပါဒါပေမဲ့တခါတခါကျတော့ဒီဒကာမတွေနာရီကိစ္စတွေပါတွေကမငင်းတော့လိုက်ရတယ် သွားရအဲ့လိုမျိုးတွေပေါ့သွားစရာရှိသွားရတယ်ပြောချင်တာကဘုန်းကြီးတို့ကိုယ့်ရဲ့လူလောကထဲနေတော့လူလောကလောကတော့လုံနေရမှာပဲမလွဲတာမကင်းတာတတိမလွတ်တဲ့နည်းနဲ့လုပ်ပါပြီးတော့တရားကိုလည်းရှုမှတ်တတ်နိုင်များရှုမှတ်နေပေါ့ဘုန်းကြီးတို့အားကြစရာပြောဆုံးလုံးဆရာတော်ကြီးတို့ဆုံးလုံးဆရာတော်ကြီးကလူဘဝရဲ့အနာဂတ်ဖြစ်လာတာအဲ့ဒီမှာကြည်လိုက်လူဘဝမှာလှုပ်လို့ရင်လည်းလှုပ်လဲလှုပ်တယ်တရားလဲအားထုတ်တယ်အဲ့ဒါအဲ့ဒါကိုအားကြဖို့ပဲဒါ လွတ်ရင်ဖြစ်တာပေါ့ဗျအဲ့ဒါမှတ်တော့အသက်ကြီးတယ်ငယ်တယ်မဟုတ်လွတ်ရင်ဖြစ်တယ်အဲ့ဒါမှတ်တာနော်ဟောအိမ်မှာလှုပ်တယ်များလို့ဗျာမလှုပ်ဖြစ်ဘူးမှတ်မှတ်တယ်တချို့ချိန်နဲ့လွတ်သွားလိုက်နားတဲ့အချိန်ရောက်အောင်ပြန်လှုပ်ပေါ့အဲ့လိုလှုပ်ဒီမှာကိုရင်လေးကတပြိုင်နဲ့သုံးလှုပ်သုံးလှုပ်လှုပ်တာနော်ဂူလှုပ်တယ်ဂူဆိုတူးပြော်တယ်တာမန်လေးနဲ့မရဘူးပြီးတော့စာလဲတင်သေးတယ်ပြီးတဲ့အခါကျသူ့ရဲ့အထုတ်နေကြမီးရောင်ကတိုင်တေဇောကတိုင်ကိုလည်းဆက်လက်ရှုတယ် တစ်ချိန်တည်းနဲ့သူကရသွားဂူကြီးလည်းပြီးသွားတယ်တန်ဥဒ္ဒနိကေဤသင်္ဍာလည်းပြီးဆုံးသွားတယ်နော်တေဇောကတိုင်းကိုအထုတ်လိုက်တော့ဇံလည်းရသွားတော့အဲ့မှာစိတ်ကလည်းတည်ငြိမ်သွားပြီကိုရင်လေးငကူကလည်းဆရာတော်ကလည်းသူ့ကိုတေဇောကတိုင်းအာသင်ပြီးတဲ့နောက်ပိုင်းမှာဝိပဿနာကုနီးပါဆရာတော်ကြီးကသင်ပေးထားတယ်အဲ့မှာဂူပြီးတဲ့ခါကျသူကဆရာသမားကိုသွားလျှောက်တယ်ဆရာတော်ဗျာ ကုလိုင်ကုပြုလုပ်လို့ပြီးပါရှင်ဘုရားအဲကြွားရောက်ကြည်တော်မူပါဘုရားအဲဆရာတော်ကြီးရတယ်ကိုယ်တိုင်လာကြည်တယ်ကြည်ပြီးတော့အော်ကိုရင်ဒိဋ္ဌာတဲကောင်းပါလားကိုရင်အတော်ကိုပင်မခံပြီးလောက်ထားတာကိုဓာတုဓာတုပါကိုရင်နဲ့အဲတော့ကိုရင်ကိုချီးမြှောက်တဲ့အနေနဲ့ပေါ့ကိုရင်ကြိုးစားပန်းစားဆရာသမားကိုကျေးဇူးသိပြီးတော့ဒီလိုလှုပ်ထားတဲ့အတွက်ဒီနေ့တည့်ရတော့တဲ့ကိုရင်ကိုလက်ဆောင်ပေးတယ်ဒီနေ့တည့်ရတော့ကိုရင်က အထုတ်ပါအောင်လို့ခိုင်းတာကျွန်တော်ပရိယနဲ့ခိုင်းလိုက်တာအဲ့ဒီမှာ तू ကလည်းဇံလဲရပြီးသားလေတမာရီကတိတ်ကောင်းနေဇံလဲရပြီးသားဝိပဿနာရှုတာဗျရှုရင်းနဲ့အဲ့ကိုယ်ထဲမှာဝင်စိတ်ကလည်းကြည်လင်းတာတခါတလေဘုန်းကြီးတော်ဟိုတောင်မျိုးတောင်မျိုးမဟုတ်ပါဘူးစကိုင်းမာကန်တော့ပထမမာကန်တော့ဆရာတို့ဂူနဲ့ပဲအထုတ်တာတမာရီရလွယ်ဘေးအတန်တွေမကြတော့ဘူးဗျလူလုံးတဲ့အတန်တွေမကြခုလဲ तू ကအဲ့ဒီလိုလှုပ်ထားတဲ့သဘောရှိတယ် ငကောလည်းဇန်သမารိယတိတ်ကလည်းတိတ်စိတ်နော်အဲ့မှာဝိပဿနာရှုလိုက်တော့ယဟန္တာဖြစ်သွားနော်သူကဘာဇံကိုခြေခံရှုလဲသူကတေဇောကတိုင်းကိုခြေခံရှုတာတေဇောကတိုင်းကိုဝင်စားတယ်တေဇောကတိုင်းကိုရှုတယ်ဇံရတယ်ဇံရတော့နှမျိုးပေါ့ဗျာတေဇောကတိုင်းကိုဇံဝင်စားမှုကရပ်ပြီးတော့ဇံစိတ်စေတသိက်တွေရှုနိုင်တယ်ဒါမှမဟုတ် ဇန်စိတ်စေတသိက်တွေရဲ့မိတီနဲ့ဒီယုံနာတရားပေါ့ခန္ဓာကိုယ်ပြန်ရှုနိုင်တယ်အဲ့လိုရှုရင်းနဲ့ယဟန္တာဖြစ်သွားအဲ့ဒီမှာကိုရင်လေးကအတွေးအပျော်အာယုံပေါ့ဗျာကာမဝိတ္တတွေနိုင်နှင်းသွားနိုင်နှင်းပြီးတော့ယဟန္တာဖြစ်သွားတော့နောက်ပိုင်းဟိုဥပဇ္ဇဆရာတော်ကြီးလည်းကျေနပ်သွားတော့နော်အဲ့ဒီဂူထဲမှာအဲ့ဒီကိုရင်ဒိဋ္ဌကနောက်ဆုံးအရှင်ဒိဋ္ဌမထေရကြီးဖြစ်တည်တယ်အောင်ပြိဋိနိဗ္ဗာန်ပြုတည်တယ်အောင် သတင်းသုံးနေသွားနေထိုင်သွားတယ်အဲ့ဒီနေရာမှာပဲနောက်ပိုင်းတော့တိဋ္ဌထေရပြန်တော်မူသွားတဲ့အခါကျတိဋ္ဌထေရစီရီဆိုတာရှိတယ်ဆိုပြီးတော့ပါပါတယ်အဲ့ဒါတော့ဘုန်းကြီးတို့မေဇိဝဘာနာတော့ဝိတကသနာနာတော့အထကရာမှာဖွင့်ပြထားတဲ့အကြောင်းအရာပေါ့ဗျာအဲကြောင့်ခွန်ကြီးတို့တရားထုတ်တဲ့ခါကျရင်စိတ်ညစ်စရာမရှိဘူးဘာပဲလုံးဘာပဲအထုတ်အထုတ်စနစ်တကျအထုတ်တာပေါ့ဗျာဒီတဲ့နောက်ခွန်ကြီးဘာပြောကြင်လဲဆိုဒီကနေ့ ပထမဒီဟာလေးနဲ့ပတ်သက်တဲ့တုတ်တွေပါပဲခွန်ကြီးပြောဖို့ရည်ရထားတာပထမကောသလတုတ်ဆိုပြီးခွန်ကြီးပြောအဲ့ဒီမတိုင်ခင်ဘုန်းကြီးကဘာပြောကြင်လဲဆိုအဲ့ဒီမတိုင်ခင်မှာဒီတခါတခါမှာဘုန်းကြီးတို့လူတွေရောဘုန်းကြီးတို့ဘာဖြစ်လဲဆိုဒီကတိုင်းနဲ့ပတ်သက်တဲ့တရားတွေကဘုရားဟောမဟုတ်ဘူးဟုတ်တယ်ဒီညင်းခုံတာတွေရှိတယ်ဘုရားကိုယ်တိုင်ဟောခဲ့ပါတယ်ဘုန်းကြီးတို့ဒီအခုဘုန်းကြီးပြောတယ် တုတ်ကတော့အဓိကထားပြောမှာနော်ပထမကောသလတုတ်ဆိုတာဒါကတော့ဓာတကနိဗ္ဗာန်ထဲမှာပါပါတယ်နော်အဲ့ဒါနောက်မှပြောမယ်အဲ့ဒီရဲ့ရှေနာလေးမှာတုတ်တုတ်တုတ်ပါသေးအဲ့ဒီတုတ်မှာတော့ကတိနာတုတ်လို့ခေါ်တယ်ကတိုင်း10ပါးဆိုဘုရားအဲ့လိုဓာတ်လိုက်ခေါ်ထားတယ်အဲ့ဒီတုတ်ကိုအရင်ပြောပါမယ်နော်ကောသလတုတ်ဆိုတာနဲ့ခက်နီးနီးပါကတိုင်း10ပါး အဲ့မှာဘာဟောလဲဆိုဘုရားရှင်ကိုယ်တော်ဟောတာဒီကတိုင်း၁၀ပါးဇန်တရားတို့ဒီအောင်အာယုဖြစ်တဲ့ကတိုင်းမှာ၁၀ပါးရှိတယ်ရဟန်းတော်များဟောတာအဲ့ဒီတော့မှအချင်းချုပ်ပဲပြောပါအဲ့မှာပထဝီကတိုင်းဝန်မြေကြီးကိုမနေ့ကဟိုတနေ့ကပြောသလိုကတိုင်းဝန်ပုံစံတော့ပြီးရှုနိုင်တယ်ချို့ကအာဘောကတိုင်းဒါရှုနိုင်တယ်တေဇောကတိုင်းဒါဓာတ်ရဘုရားဟောတာနော်ဒါကိုသိစေချင်လို့ပြီးတော့ဝါယောကတိုင်းဒါလေကတိုင်းပေါ့ဗျာ ခုနတေဇောကတိုင်းဆိုခုနကိုရင်လေးရှူတဲ့ကတိုင်းပဲနော်နီလာကတိုင်းအညိုရောင်ကတိုင်းပေါ့ညိုရောင်လဲခေါ်တယ်ချိုးကလဲညိုမဲတဲ့အနဲ့ရောင်ပဲတန်းတဲ့အရောင်မျိုးလဲခေါ်တယ်ပိတာကတိုင်းဆိုတာရွှေရောင်ကတိုင်းပေါ့လောဟိတာကတိုင်းဆိုတာတော့ဘုန်းကြီးတို့အနီရောင်ကတိုင်းဩရတာကတိုင်းဆိုအဖြူရောင်ကတိုင်းပေါ့အာဂတကတိုင်းနော်ကောင်းငင်ပညာအာဂတကတိုင်းဒီမှာတော့အဲ့ဒီထဲမှာတော့ ဒီအာဂတနဲ့ပတ်သက်ပြီးတော့သင်ညိုကြနှမျိုးခွဲထားတယ်အာဂတကောင်းငင်ပညာကတိုင်တော့ပရိနော်ကတိနုခာတိကတပြီးပြီးတော့ပရိစိန်ကကတိုင်ဆိုဒီအပေါက်တို့ဗရင်းပေါက်တို့အဲ့ဒီကနေဝင်လာတဲ့အယောင်လင်းတွေကိုကြည့်ပြီးတော့ရှုမှတ်တာမျိုးပေါ့ဒီမှာတော့နောက်တတကူကဘာဟောထားလဲဝိညာဏကတိုင်းဆိုပြီးတော့ထဲ့တာအဲ့ဒါကတော့အရူပကတိုင်းပဲအရူပကတိုင်းเนี่ยဒုတိယကတိုင်းဒုတိယ အရူပဝိညာဉ်ဒီထဲမှာသူကပေါင်းပြောထားတယ်အဲ့ဒါကတိုင်း10မျိုးဆိုတာဘုရားရှင်တိုက်ရဟောထားတဲ့ကတိုင်း10မျိုးဒါမှတ်ထားမယ်ဒါတော့ဘုန်းကြီးကအဓိကကတော့ဒီကတိုင်းနေရာလဲဘုန်းကြီးတို့ဟောထားတာမဟုတ်ဘူးဘုရားရှင်ကိုယ်တိုင်ဟောထားတဲ့ဒါအင်္ဂုတ္တတွေမှာပါဒီနေ့ပြောခြင်းတဲ့တုတ်ကဘာလဲဆိုတော့ဒီပထမကောသလတုတ်ဒါကိုပြောခြင်းတော့ကောသလမင်းနဲ့ပတ်သက်ပြီးဟောကြားထားတဲ့တရားပါပဲအဓိကပြောခြင်းတော့ အဲ့ဒီတုတ်ကတော့ဘုန်းကြီးတို့အင်္ဂုတ္တတတ္တိယအုပ်ပေါ့ဗျာစာမျက်နှာ303မှာပါတယ်ထကရာယ304မှာပါပါဓတကနိပတ်နော်ဒါကြံကြုံနေတယ်အဲ့လိုပဲမှတ်ထားအဲ့ဒီမှာတော့ဒီကောဒရပထမတော့သူကဒီတရားတွေနဲ့ပတ်သက်ပြီးတော့ဘယ်ဟာအကောင်းဆုံးလဲဝေဖန်ဝေဖန်ပြပြပြီးဟောတာအဲ့ဒီတော့ကပထမဟာဘာဟောခဲ့လဲဆိုယဟန်တို့ အဲ့ဒီတော့နိုင်ငံကြီးပေါ့ဗျာနိုင်ငံကြီးအုပ်ချုပ်တဲ့နိုင်ငံကိုဥပမာပေးတာကောသလမင်းကတိုင်းကြီးနှစ်တိုင်းကိုအုပ်ချုပ်အုပ်ဆိုးတဲ့မင်းနော်ဒီနိုင်ဘုန်းကြီးတို့ဒီဘက်ခက်လို့ပြောရင်တော့ဘုန်းကြီးတို့အမေရိကတို့တရုတ်တို့ရုရှားတို့ဒီလိုနိုင်ငံကြီးတွေကိုပြောပြီးနိုင်ငံကြီးကြီးတွေအုပ်ချုပ်တာဗတ္တိရီကောသလမင်းကြီးဟာတဲ့ကာတိတိုင်းကောသလတိုင်းအဲ့ဒီနှစ်တိုင်းမှာမင်းဖြစ်လို့သူ့ကိုဒါ အကုန်လုံးကအကြီးဆုံးလို့ပြောလို့ရတယ်ပေါ့နော်အာနာရှိဆုံးလို့ပြောလို့ရတာပေါ့နှစ်တိုင်းပါဒါပေမဲ့လို့ဒီကောသလမင်းကြီးရတယ်အိုရမယ်နာရမယ်သိရမယ်ဘလောက်အာနာရှိအိုရမယ်နာရမယ်သိရမယ်အဲ့ဒီလိုသိမြင်တဲ့အရိယာတောက်ကဟာဒီလိုကောသလမင်းဒီလိုမင်းစည်းစိမ်ကိုသူမလို့ခြင်းတော့ညှိငွေလာတယ်စိတ်ပြက်လာတယ်ဒါမျိုးဟောပါ စီးွေညင်းွေစီးပြက်ပြီးတော့ဘာလို့မင်းစည်းစိမ်တွေကိုစွန့်စွန့်ပြီးတော့ဘာလို့လဲအဲစွန့်ပြီးတော့သူတို့ကောင်းတရားတွေအထုတ်တော့ဗောဗျာအတတ်မဲ့မှုကင်းသွားတယ်ဒီတဲ့နဲတဲ့စီးစိမ်ရှိတဲ့ပုံကပြောစရာမလိုဘူးအကောင်းဆုံးစီးစိမ်ကိုစွန့်ပြီးတရားထုတ်ခြင်းဗောဗျာသူကတော့ဆိုလိုတာကတော့ဒီဘလောက်ပဲဒီမင်းစီးစိမ်တွေရှိလွင်တာတွေအိုးချင်းအိုးရတဲ့နားတဲ့တေးရတဲ့ ဒီလိုသဘောမျိုးမြင်အောင်ညှိသွားရင်ဒီပေါ်မှာတဏှိတမှုမရှိတော့ဘူးလို့ဒါကိုပြောလိုတာပါနော်လောကမှာတော့အဲ့ဒီသူကနိုင်ငံကြီးကိုအုပ်ချုပ်တဲ့အတွက်သူ့ကိုတော့အနာရှိဆုံးပုဂ္ဂိုလ်လို့ပြောလို့ရတယ်ဒါတစ်ခုပြောတယ်နောက်တစ်ခုじゃဘာပြောလဲလို့ယဟန်တို့ဒါကြတော့ဘုန်းကြီးတို့ဒီ32ပုံလုံးနဲ့ဆိုင်တယ်ဘာလဲဆိုတော့လောကရ1000ရှိတယ်ပေါ့ဘုန်းကြီးတို့ဆက်ကြောင်လာဒီကုလောကရတစ်ခုလို့ခေါ်တယ် အဲ့ဒီလောကဓာတ်တစ်ခုမှာနေတစ်ခုလားတစ်ခုကျွန်းနေလဲကျွန်းကြီးလေးခုပေါ့သဘုဒ္ဓလေးစင်နတ်ကြီးလေးနာမင်းကြီးလေးရောက်ဆူလာမင်းနာမင်းကြီးလေးပေါ့ရာမတာဝတိသာတို့တိတာဆာရီတော့နတ်ပြည်6ထပ်ဇမပြည်20အဲ့30တော့ပေါ့အဲ့ဒီအဲ့ဒီလို30ပုံ30ပုံ1000ကိုအဲ့ဒါလောကဓာတ်1000လို့ခေါ်တာအဲ့ဒီလောကဓာတ်1000ထဲမှာမဟာဗြဟ္မာဟာအမြတ်ဆုံးအကောင်းဆုံးပုဂ္ဂိုလ်ပဲမဟာဗြဟ္မာဗြဟ္မာပေါ့လေ ဂျမားကြီးတွေမှာဆိုရင်သူကအမြတ်ဆုံးပဲအသာဆုံးပဲအကောင်းဆုံးပဲလို့ဒါဒါပေမဲ့ဒီဂျမားလည်းဒီနေ့အိုရမှာပဲသေရမှာပဲအိုရမယ်သေရမယ်မွေးရမယ်သေရမယ်ပေါ့ဗျာဒါကြောင့်ဒါလည်းဖောက်ပြန်ဖြစ်စီတဲ့ရာဟုအရာတစ်မျိုးပဲတိပြီးတော့ဒါတွေမလို့ခြင်းမဲနဲ့သူတို့ကောင်းတရားအထောက်တာအဲ့လိုတစ်မျိုးဟောတယ်နောက်တစ်ခုじゃဘာလဲဆိုတော့ဒီကမ္ဘာလောကကြီးကပျက်စီးသွားတဲ့အခါမှာ တတ္တဝါတွေကအဲ့ဒီမှာပျက်စီးကဘာကြီးပျက်စီးကနေကြရင်လောကဗလာနတ်တွေကနေလာပြီးအကြောင်းကြားတာတို့ဘာလို့ပြောတာလို့ရှိတာပေါ့အဲ့ဒီမှာသတိတောင်ကတွေရပြီးတော့ကဘာကြီးပျက်စီးတော့မယ်တောင်ကရပြီးတရားအထုတ်ကြတခါတခါကျဘုန်းကြီးဘာစဉ်းစားလဲဘုန်းကြီးတို့ပေါအောင်ပေါ့နော်ဒီဒီခုကိုဗစ်ယောဂဆိုပြီးဖြစ်ချင်းကြောင့်ကုသိုလ်ကောင်းမှုတွေပို့လို့ဖြစ်တယ်နော်ယောဂဆိုပြီးဖြစ်နေငါတော့လောက်မှာပဲဒီလိုစိတ်မျိုးလေး ဘာယောဂါမှပြည့်အရှင်ပြေးနေဖះလည်းမေ့တရားလည်းမေ့ပြအဲ့ဒါသိအခြေနဲ့မကောင်းဘူးမေ့နေတာဒီကနေ့ဒုက္ခရောက်မှာဗျာအိမ်မှာတရိယာအဲ့ကြတော့ထူးလိုက်ခြင်းနော်ခုလိုယောဂါဇိုးတွေပါကြီးကျုံလိုက်အဲ့မှာကဘာပျက်စီးတော့မယ်လို့သတင်းကြတယ်တတ္တဝါတွေကကြောက်လန့်ပြီးတော့တရားတွေအထုတ်ကြတာဇန်နေရဇန်နေရသွားပြီးတော့ဘုန်းကြီးတို့ကဘာပျက်စီးကဘာကြီးပျက်စီးတော့မယ်ဆိုရင် စัจ java လာကြီးပြည့်စည်တော့မယ်ဆိုရင်နတ်ပြည်တွေလည်းပြည့်စည်တာပဲဘယ်ဘုံဗြဟ္မဘုံအာဘဒရဘုံပေါ့ဒါတွေကနောက်ပိုင်းသိညိုသိနေနာလေးလာတဲ့ခါမှာနားလည်လိုက်အဲ့ဒီအာဘဒရဘုံကိုရောက်ကုန်ဇန်တရားတွေရာအာဘဒရဘုံကိုရောက်ကိုယ်ရောင်နဲ့ကိုယ်သွားနိုင်တယ်ကိုယ်ပိုင်ရောင်လင်းရှိတယ်သွားလာနိုင်တယ်အကြာကြီးလည်းတည်နိုင်တယ်ပေါ့ကဘာပြက်တယ်ကဘာပြက်တဲ့ခါကျရင်အာဘဒရဗြဟ္မာပေါ့ဗျာ အဲ့ဒီမြမာတွေအမြတ်ဆုံးလို့ပြောလို့ရတယ်ဒီမြမာတွေကလည်းဘလောက်ပဲအမြတ်ဆုံးလို့ပြောပြောသူတို့လည်းနော်မွေးရမယ်တည်ရမယ်ပေါ့ဗျာဒါတွေလည်းအမြတ်ဆုံးမဟုတ်ဘူးဒါတွေတော့လွတ်အောင်လုပ်ပါပဲအိုဘေးနာဘေးသေဘေးတွေဆင်ញင်တာပါဗျာအဲ့ရနေတရားအထုတ်ဖြစ်အောင်တိုက်တွန်းတဲ့တရားပါဟောတာကတော့ဒီကတော့ရဟန်းတော်တွေကရဟန်းဘဝမှာမပြောလို့ညီးငွေလို့ခုနလိုကိုရင်လေးလိုပေါ့လူထွက်ခြင်းတဲ့စိတ်တွေပေါ်လို့ဒီတရားဟောတာပါ အဲ့ဒီတစ်ချက်နောက်တစ်ချက်ကြဟုတ်လားတဖြည်းဖြည်းနဲ့နက်နဲလာမယ်နော်အဲ့ဒါကိုတော့နက်နဲသိခဏတောင်းပြီးတဲ့အခါကျဘာဆက်ဟောလဲဆိုတော့ကတိုင်း10ပါးခုနပြောတဲ့ကတိုင်း10မျိုးရှိတယ်အဲ့ဒီကတိုင်း10မျိုးအဲ့ဒီကတိုင်း10မျိုးထဲမှာခုနကပထမဆုံးကဟိုဘာကတိုင်းလဲဆိုတော့ပထဝီကတိုင်းပေါ့နော်ပထဝီကတိုင်းရှိတယ်မြေကြီးကိုဝန်ဝန် အနည်းဆုံးဒီနေ့ကပြောဆိုတထွာနဲ့လက်လေးသေးပေါ့ရှစ်လက်မလောက်အတွင်းကရှစ်လက်မအပြင်အဲဆယ်လက်မပေါ့အတွင်းကအပြင်ကတလက်မစီဆယ်လက်ဆယ်နှစ်လက်မပေါ့ကတိုင်ဝသေးသေးလေးဆိုတော့လောက်လို့ရနည်းနည်းကြီးတာဆိုရင်ကောက်နေတဲ့စပားနေတဲ့ခါလေးနွားတွေနဲ့နေတဲ့အဲကောက်နေတလင်းခံလောက်နည်းနည်းလေးကြီးတော့အဲ့ဒီလောက်ရှုမှတ်ရမယ်အဲ့ဒီကတိုင်ဝင်ရှိတယ် ကတိုင်းဆယ်မျိုးဝါကြီးဒီတော့ကပြန်ပြောတယ်အဲ့ဒီကတိုင်းဆယ်မျိုးရှိတယ်ဘဒဝီကတိုင်းဒါမြေကြီးကို ကတိုင်းဝန်လို့ရှုတယ်အာဘောကတိုင်းရေမြစ်တို့ချောင်းတို့မှာလည်းခုနလိုပေါက်ဖောက်ပြီးကြည့်လို့ရတယ်ဒါမှမဟုတ်တပိတ်ဖုံးတို့တပိတ်ထဲတို့ရေကိုကြည့်ရရေကိုကြည့်တာတော့ကဟိုရေထီးတဲ့နေရာတွေတပိတ်တို့ခွက်တို့မကြည့်အောင်ရေကတိုင်းဆိုရေကိုတတ်တတ်ကြည့်တာရေဝုံဝိုင်းမှကြည့်အာဘောကတိုင်းပေဇောကတိုင်းဆိုခုနက မီးအောင်မီးကိုကြည်တာနော်ဝါယောကတိုင်လေးလေတိုက်တဲ့နေရာလှန့်ကြည့်ရလို့သစ်ပင်တွေပါလေဟိုအရွက်တွေအုပ်ဆိုင်တဲ့သစ်ပင်ကိုအဝေးကနေလှန့်ပြီးတော့ဒီလိုအဝန်းဝိုင်းနဲ့ကြည်လို့ရနော်အဲ့ဒါဝါယောကတိုင်ဒီမှာတော့ဆပင်ပြတော့မဲပြင်းဒီကအဓိကကတော့စိတ်ပြီးတော့ဖြစ်နေတဲ့အရွက်တွေပေါ့ဗျာမြတ်တို့ကြံရွက်တို့ပါလို့ဘယ်သစ်ပင်မစို့နေပြောင်မထိုးမနဲ့စိတ်ရင်ပြီးတော့နေတဲ့ အရာတို့မျိုးလေးတွေတိုက်နေတဲ့ကလှုပ်ရှားနေကြည်ပြီးတော့ဒီလိုဝါယောကတိုင်းကြည်လို့ရပရမတော့အဲ့လိုအပေါက်ဖောက်ပြီးကြည်ပေါ့ဗျာဒီခေတ်လိုပြောရင်တော့လွယ်ပါတယ်ဒီအသာသုံးတော့ပြငါးတော့ပြပေါက်ဖောက်ပြီးတော့ကိုเจ้าနေရနေဒီစိမ့်ဆုံနဲ့ေပြောင်မထိုးတဲ့တစ်ပင်လှမ်းကြည့်လေတိုက်တာကြည့်ဒါဝါရောကတိုင်းဒါခက်ပါနောက်နီလာကတိုင်းအညိုရောင်ကတိုင်းပေါ့ဒါတွေကတော့လွယ်ပါတယ်ခုနကိုကြိုက်တဲ့ရောင်စကူပေါ်မှာခြေတာပြီးတော့ခုနလှုပ်တဲ့နီတွေမှတ်ထားအောင် ပိတကတိုင်ရွှေရောင်ကတိုင်ပေါ့နော်ဒါတွေကိုဘုရားဟောထားတယ်လောဟိတကတိုင်နော်သွေးရောင်အနီရောင်ကတိုင်ဟောဒါတာကတိုင်ဖြူရောင်ကတိုင်ပေါ့အဲဒါကြောင့်သူကဘာလို့ရလဲဆိုအဖြူရောင်ထင်ရှားဘေးကနေပြီးတော့အမဲရောင်လောက်ရတယ်နော်အမဲခံပေါ်မှာဖြူရောင်ဝန်းဆိုသူကသုံးတာတကယ်တော့ပြောချင်တာကအလဲကောင်းဖြူအောင်ထားဘေးပတ်ပတ်လေးအမဲတလက်မစီထားအဲ့ဒါဆိုဖြူအောင်ပို့ပို့တခြားရောင်တွေဒီတိုင်းကို ရှုမှတ်တဲ့အကြောင်းထင်ပေါ်အောင်ဘေးကဆက်ကြပဲအကြောင်းတော့ဝိုက်ပြေအာဂတကတိုင်နော်ဒီထဲမှာကြတော့ဒီသင်းညိုဆရာကြီးကရှင်နုရုဒ္ဓကအာဂတနဲ့ပတ်သက်နှစ်မျိုးခွဲသွားတယ်။ကောင်းငင်ဟင်းလင်းပြင်ဒါကအာဂတတိုင်ကတိုင်တစ်မျိုး။နောက်ပရင်းပေါက်နိုင်ရပေါက်ကဝင်လာတဲ့အာဂတကတိုင်တစ်မျိုးအာလောကကတိုင်အလင်းရောင်ကတိုင်ဆိုဒီလိုခွဲသွားတယ်။ဘုရားကတော့ဒီ ခုနကတုတ်ထဲမှာပထမကောသလတုတ်မှာဟောကတိနာတုတ်မှာဟောကတိုင်းဆိုတဲ့နေရာမှာအာဂတကတိုင်းအနေနဲ့အဲ့ဒီလိုကိုးနဲ့တစ်ဆက်ခွဲမထားအာဂတကတိုင်းတစ်ခုပဲထားဟင်းလင်းပြင်ပဲကြည်ကြည်အလင်းရောင်ပဲကြည်ကြည်ဒါကိုဘုရားတော့အာဂတကတိုင်းပဲတုံးသွားတယ်အဲ့ဒီဆင်မျိုးထဲမှာတော့ဝိညာဏကတိုင်းဆိုပြီးတော့အရူပကတိုင်းတွေကပါတဲ့ကတိုင်းကိုဒီမှာပြောသွားအဲ့ဒီကတိုင်းဆင်မျိုးကြီးအရူပကတိုင်းတွေက ပါတဲ့ကတိုင်းပါအောင်ပေါ့လေအဲ့ဒီကတိုင်း10မျိုးထဲမှာတဲ့ဖရာပါမိတ်လဲဆိုတော့ဝိညာဏကတိုင်းဆိုတာကအာဂတာနင်းဆိုင်နာကတိုင်းကိုပေါက်ခွာရတဲ့ကောင်းကင်ပညာကိုရှုတယ်ဝိညာဏနင်းဆိုင်နာဆိုပထမရူပဝိညာဉ်စိတ်ကိုပြန်ရှုတယ်အဲ့ဒီဝိညာဏကတိုင်းဖရာဟောတဲ့ကတိုင်း10ပါးကအဲ့ဒီကတိုင်း10ပါးထဲမှာနောက်ဆုံးဝိညာဏကတိုင်းကအကောင်းဆုံးပဲတဲ့အဲ့လိုရှုမှတ်နေတဲ့ ပုဂ္ဂိုလ်အကောင်းဆုံးပဲဒါပေမဲ့အဲ့ဒီရှုမှတ်နေတဲ့ပုဂ္ဂိုလ်ကဒီနေ့သိရတာပဲသိရတော့လဲဒါလည်းမကောင်းသေးပါဘူးဒါတွေကလွတ်အောင်လုပ်မှာပဲဒီလိုစဉ်းစားပြီးရှုရမယ်ဒါတစ်ခုပေါ့ဗျအဲ့တော့၄ခုရှိပါနောက်တစ်ခုကြတော့ဘာဟောလဲဆိုအဘိပါယနာ၈မျိုးဒါလည်းဒီတရားတွေပတ်သက်ပြီးတော့ဇာန်နေနဲ့ခုနကတိုင်းနေနဲ့ပတ်သက်ပြီးတော့ပြောတဲ့ တစ်မျိုးပဲဗျအဘိပါရဏ၈ပါးဆိုပြီးတော့ဘိပါရဏ၈ပါးဒါလည်းနည်းနည်းနည်းနည်းလေးခက်တယ်နော်ဒါပေမဲ့လို့သိခံပြီးနားတော်မှာဘုရင်တန်းနဲ့များရှင်းအောင်တော့ပြောပါဒါသုတ်တတုတ်ဟောတာလေဘိပါရဏသုတ်ဆိုတာတတ်တတ်ရှိဒီတုတ်ကြဒါကြောင့်ရှည်တယ်လို့ပြောတယ်ဘိပါရဏ၈ပါးဆိုပြီးတော့တတ်တတ်ဖရာဟောတာအဲ့ဒါကြတော့အထက်ကနေအထက်ကနိပတ်ထဲမှာဟောသွားအဲ့ဒီထဲမှာမြန်မာပြန်လာတွေကသိမရှင်းလို့ပေါ့ဗျာဘုရင်ထက်ကကြီးတီကာကြီး အများကြီးကြီးပြပါအဲ့တော့ဒီမှာအဘိဘာယနာဆိုတဲ့စကားလုံးကိုဘုန်းကြီးစာရှင်းပါအဘိဘာယနာဇံလို့ခေါ်တယ်အဓိကတော့ဝဏကတိုင်း၄မျိုးကိုအဘိဘာယနာဇံလို့ခေါ်တာပဲခုနနီလာအညိုရောင်ကတိုင်းပိဒရွှေရောင်ကတိုင်းနော်ပြီးတော့လောဟိတအနီရောင်ကတိုင်းအောဒါတအဖြူရောင်ကတိုင်းအဲ့ဒီ၄မျိုးခွဲထားတယ်နော်အဲ့ဒီ၄မျိုးကိုပဲ၈မျိုးခွဲဟောထားတာ ဇံဘိဗာယနာဇံလို့ခေါ်ဘိဗာယနာဇံရဲ့အဓိပ္ပာယ်ကဘာလဲဆိုနိဝေနဆိုင်ရဲ့ဆန့်ကျင်မဲ့တရားတို့လွှမ်းမိုးဖြစ်စီလွှမ်းမိုးတတ်တဲ့ပရိက္ခနဲ့ဉာဏ်အကြောင်းရှိတဲ့ဇံမျိုးပေါ့ဒီကတော့ဒီနိဝေနဆိုင်တဲ့ဆန့်ကျင်မဲ့တရားတို့ကိုဖြစ်စီလွှမ်းမိုးအောင်ရှုတတ်လို့ဘိဗာယနာဇံလို့လွှမ်းမိုးအောင်ရှုအောင်ဒါတွေကို နိဗ္ဗာန်တွေကိုယ်တဏ္ဍမှာဝင်ရောက်ခွင့်မရအောင်ရှုတာပဲအဲ့ဒါဘိဗာယနာဆံအဲ့ဒါကိုဖိပိစီစီလွှမ်းမိုးသွားဝင်မလာအောင်ရှုရအောင်ဒါကိုဘိဗာယနာဆံနော်ပြီးတော့ကတိုင်းတွေကကတိုင်းသေးသေးရောကြီးကြီးတွေရောကတိုင်းအာယုံနဲ့လွှမ်းမိုးအောင်ရှုတတ်တယ်သူကပရိကံရောညံရောနှစ်ခုကိုဘိဗာယနာဆံလို့ခေါ်တယ်ပရိကံဆိုရှုမှတ်တဲ့အခါပြင်ဆင်တာတွေရှုမှတ်တာတွေကိုခေါ်တယ် ရှုမှတ်လိုက်တဲ့အခါကျဇံရသွားတာမျိုးညံခေါ်အပ္ပနာဇံပေါ့အဲ့ဒါကိုဘိပါဏဇံလို့ခေါ်ဒီတော့ဒီတုတ်မှာကျတော့ဘာဟောထားလဲဆိုအဘိပါဏတုတ်မှာကျအဘိပါဏဇံက10မျိုးရှိတယ်အဲ့ဒီ10မျိုးကဘာလဲဆိုယောဂီတူဟာရှုမှတ်နေရဖောက်တော်ဆရာတို့ရဒီဟာတွေလဲသူတို့ပြန်ပြောသွားတာတွေ့တော့ပေါ့ရှုမှတ်တဲ့နေရာဘာလဲဆိုယောဂီတူဟာ အစ္ဆဒကတိုင်ယုတ်ပေါ့ဗျာတချို့ကြတော့ကိုယ့်ရဲ့ကတိုင်ယုတ်ကိုအရင်ရှုတယ်အစ္ဆဒကတိုင်ယုတ်အစ္ဆဒကတိုင်ယုတ်ကိုယ့်ရဲ့သပင်ရောင်သပင်ရောင်တွေဒီမှာတော့အမဲတာညိုတာဒီလိုလဲသုံးတယ်ဒါတွေကိုရှုမှတ်ဒီသပင်ရောင်ကိုလည်းရှုမှတ်လို့အဲ့ဒီကတိုင်ယုတ်ကိုရှုမှတ်ရှုမှတ်ပေမဲ့လို့ဒီကတိုင်ယုတ်ကကြတော့ဘုန်းကြီးတို့အပ္ပနာဇန်တိအောင်မရဘူးဗျရှုမှတ်ပြီးတော့ तू ကဘာလို့ ਆ လဲဆိုတော့ ပထမကိုယ်ဆပင်ကိုရှုမယ်ငကိုယ်တည်းကလည်းဒီလှုပ်ဖူးပြီးသားပုံကိုလည်းဖြစ်ရမှာတာမန်ပုံကိုတော့မရပါဘူးကိုယ်ဆပင်ကိုရှုမှတ်ရှုမှတ်ပြီးတော့အစ္ဆဒအရင်ရှုမှတ်မယ်ရှုမှတ်ပြီးတော့ဘာလို့မလဲဗိဒဒီအစ္ဆဒကိုယ်ဆပင်ကိုရှုမှတ်လို့သုံးဖို့အယောင်တစ်မျိုးမျိုးရှုမှတ်တယ်ပေါ့ဗျာဒီမှာတော့အများကြီးခွဲပြတော့ပေါ့ကိုယ်စပင်ကိုရှုမှတ်တယ်ပြီးတော့အနီရောင်အညိုရောင်ပေါ့သွားရှုမှတ်အဖြူရောင်တို့ပေါ့ဒါမျိုးတွေ သူ့ရဲ့ရှုမှတ်အနီရောင်တို့ဒါမျိုးတွေကိုကိုယ်ခန္ဓာကိုအရင်ရှုမှတ်တယ်ပထမပုဂ္ဂိုလ်ကယောဂီတူကကိုယ်တဏ္ဍမှာရှိတဲ့အယောင်တစ်မျိုးမျိုးပေါ့ခုနဆပင်ရှုမှတ်လို့ရမယ်ဖြူတဲ့နေရာကြည့်ပြီးတော့သွားတို့အယိုးတို့ဒါတွေကြည့်ပြီးတော့ဖြူအောင်ရှုမှတ်လို့ရမယ်သွေးတွေပါတွေအယောင်တွေကြည့်ပြီးအနီရောင်ကမ္မတာရှုမှတ်လို့ရတယ်ဒါပေမဲ့ तू ကဇမ်းမရဘူးဗျအဲ့တော့လည်းပရိကမတင်ညာရှုမှတ်ပြီးတော့မြဲသွားပြီးခိုင်သွားပြီးဆိုရင်တော့ ကြံတဲ့ဘာလို့ရမလဲပြင်ပဗိဒအာယုံပြုရပြီးမှဘာလို့မလဲဆိုပြင်ပမှာရှိတဲ့ကတိုင်ဝန်ပေါ့ဗျာအညိုရောင်ရှိတဲ့ကတိုင်ဝန်ပေါ့လောက်ရမယ်အဲ့ဒီသေးသေးငယ်ငယ်ကတိုင်ဝန်ပေါ့ဒီရှုမှတ်တဲ့အယောင်စင်ကလှတာလည်းရှိမယ်မလှတာလည်းရှိမယ်အဲ့ဒီကတိုင်ရုပ်နော်သေးသေးပေါ့လှသည်ဖြစ်ဖြစ်မလှသည်ဖြစ်သေးသေးကတိုင်ရုပ်ဗိဓမာရကတိုင်ရုပ်ကို ခုနနိဝရဏတရားတွေမဝင်အောင်ရှုရနိဝရဏတရားတွေမဝင်အောင်ရှုရင်းရှုရင်းနဲ့ဗာပြစ်လာလဲဆိုတော့ပြိဗာနမိတ်ရတာပြိဗာနမိတ်ရပြီးတော့ပြိဗာနမိတ်ခိုင်မြအောင်လုပ်ရင်းနဲ့အပ္ပနာဇံရသွားအဲ့ဒါကိုပထမအဘိဘာယနာဇံဆိုပြီးတော့ဖရာဟောသွားနော်သူကဘာလို့လဲပထမဆုံးကိုယ်ခန္ဓာကိုယ်မှာရှိတယ်ခုနကတိုင်းလေးမျိုးတွေကတစ်ခုခုရှုအနီရောင်ဖြစ်ခြင်းဖြစ်မယ်ဒီမှာတော့ရွှေရောင်တော့ပြောမသွားဘူး အနီရောင်အညိုရောင်ဖြစ်ခြင်းပြင်မဲ့အဖြူရောင်ဖြစ်ခြင်းပြင်မဲ့ဒါကိုပရိကမ္မနမိတ်အနေနဲ့ဖြစ်အောင်ရှုတယ်ပြီးတော့ဩဃနမိတ်တို့ပရိပါနမိတ်တို့ကြာပြင်ပဟာကိုပြန်ပြီးအညိုရောင်ကိုပြန်ရှာရှုအဲ့လိုရှုရင်းနဲ့ဇံရသွားတဲ့ပုံကိုမျိုးကို ပထမဘိပါရဏဇံဆိုဒီလိုပြောသွားပါသူကတော့ဟိုဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ဝမ်းမီကောင်းနေတဲ့ပုဂ္ဂိုလ်ဟာစားစရာတစ်ခုခုဟုတ်လားစုံကြည်ခြင်းနဲ့စားစရာ ထမင်းပေါ့ဗျာဆုံးကြီးနဲ့ကော်ထက်လိုက်ဝမ်းမြလည်းကောင်းတော့သူကဒါကိုဆုပ်ပြီးတော့တခါလဲစချလိုက်တာလွယ်လွယ်ကူစတော့နိုင်တယ်လို့ပဲဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ကလည်းဒီသေးငယ်တဲ့ဗိဓာကတန်ယုတ်ကိုနမိတ်ပေါ်ရှုတဲ့အခါမှာခုနဒီဒီခုနဘုန်းကြီးတို့သေးငယ်တဲ့ကတန်ဝန်ဆိုမနေ့ကပြောခဲ့တယ်ပေါ့ဗျာတထွားနဲ့လည်းလေးသေးပေါ့ဒီလိုကတန်ဝန်သေးငယ်တဲ့ကတန်လေးကိုသူကလွယ်လွယ်ကူကူနဲ့ ပရိပါနမေရအောင်လွယ်လွယ်ကူလှင်မြန်မြန်လေးရအောင်ပရိပါနမေရအောင်ရှုနိုင်တယ်ရှုပြီးတော့ဇန်တွေကိုဖြစ်ပေါ်လာအောင်ပေါ့ရှုမှတ်နိုင်ဒါပရိဗေဒကတယောဒီဟာကခုနကဘာရောင်ပဲဖြစ်ဖြစ်ပေါ့ခုနအယောင်တွေထဲမှာလှတဲ့အယောင်လည်းဖြစ်ချင်းပြီးတော့မလှတဲ့အယောင်လည်းဖြစ်ချင်းဖြစ်မယ်ဒါပေမဲ့လို့တော့ကတိုင်းကလည်းကျင်းကျင်းလေးဒီတိုင်းရှုအဲ့လိုမျိုးရှုမှတ်တဲ့ပုံကတစ်မျိုးပေါ့နောက်တစ်ခုကြတော့ ကိုယ့်ရဲ့ခန္ဓာကိုအစ္ဆတပဲသူကရှုပါတယ်ဒုတိယပုဂ္ဂိုလ်ကျတော့ဒီလိုပဲအစ္ဆတအတဏမှာခုနအယောင်၄မျိုးအယောင်၄မျိုးအယောင်၃မျိုးတည်းတစ်မျိုးမျိုးပေါ့ဗျာသူကရှုတယ်ပဋိက္ခအနေနဲ့လောက်တယ်ပဋိက္ခအနေနဲ့ဒီအစ္ဆတရှုရကြောင့်ဇံကမရတော့ဗိဓာကိုပြန်ပြောင်းရှုခုနသူ့ကြတော့ကတန်းကိုကျင်းကျင်းလေးမဟုတ်အကျယ်ကြီးလောက်တာကျဲကျဲဖြန့်ရတယ်ကတန်းကို အဲ့ဒါကအယောင်လှသည်ဖြစ်စေမလှသည်ဖြစ်စေကသံကိုကြီးကြီးမားမားကျဲကျဲပြန့်ပြန့်ကိုရှုရှုရင်းကြောင့်သူလည်းလွယ်လွယ်ကူကူပရိပါဏမေထင်အောင်ရှုနိုင်ရှုပြီးတော့ဇံရသွားအဲ့ဒီပုံကတစ်မျိုးနော်ခုနနဲ့အတူတူပဲနော်ခုနပုံကိုကြပါလေပထမကိုယ်ခန္ဓာကိုရှုတယ်ကတန်းဝင်ကျင်းကျင်းလေးရှုတယ်အယောင်ကြတော့ခုနလှသည်ဖြစ်စေမလှသည်ဖြစ်စေကတန်းဝင်ကျင်းကျင်းရှုပြီးတော့ညံကောင်းတော့မြန်မြန်ထက်ထက်ဆံရတာ ဒုတိယပုဂ္ဂိုလ်ကြတော့ကိုယ်တဏ္ဍာဝရှုတယ်ပြီးတော့ဗိဒခုနပုဂ္ဂိုလ်လည်းအတူတူပဲကိုယ်တဏ္ဍာရင်ရှုတယ်ပြီးတော့ဗိဒကတိုင်းဝန်တေတေခုဟာကြကြီးကြီးရှုတယ်အဲ့တော့ပုဂ္ဂိုလ်နှစ်ယောက်ကိုယ်ရသွားတယ်နော်ပရမကိုယ်ကိုယ်တဏ္ဍာရှုမယ်ပြီးတော့ဗိဒရှုမယ်တေတေရှုတဲ့ပုဂ္ဂိုလ်တစ်မျိုးကြီးကြီးရှိတဲ့ပုဂ္ဂိုလ်တစ်မျိုးနှစ်ယောက်ရှိသွားပြီဇန်နှစ်မျိုးရှိသွားပြီဘိပါယနာဇန်နောက်တစ်ခုကြတော့ဘာလို့လဲဆိုအစ္ဆဒကတန်ယုတ်ကချက်ချင်းဒါလိုက် သူကဇန်မရဘူးဗျမရတော့ချုပ်ပုတ်ကမကြိုက်ဘူးမလုပ်ဘူးဇန်ရမယ်ဟာပဲတန်လောက်လိုက်တာအဲ့ဒါကိုပြောတယ်သူကတော့ဘေးမှာရှိတဲ့ကိုယ်ခန္ဓာကိုလုံးဝမရှိတော့ဘူးဘေးရာရုပ်ပဲတန်ရှူတာကတန်ဝင်ကြီးကိုကိုဘုန်းကြီးဟိုတနေ့ကတင်တယ်လို့ဗျာတခါတည်းဖြူရောင်ဆိုဖြူရောင်ညိုရောင်ညိုရောင်ပေါ့ကတန်ဝင်ချင်းချင်းလုံးမယ်ဒါမျိုးလှလပပရှိမယ်မလမပရှိမယ် ဟိုအဖြူရောင်းတော့လှတာမလှတာမရှိဘူးကြံတဲ့အကြောင်းလှတဲ့ဟာတွေရှိဘူးရွှေရောင်တို့ဘာလို့ကြတာလှတယ်မလှဘူးပြောလို့ရအောင်ကြံတဲ့ရောင်တော့လှတာမရှိဘူးအဖြူရောင်ကြတော့ဖြူအောင်တက်တက်ပဲအဲ့တော့ကတိုင်းဝန်ချင်းချင်းကိုလှသည်ဖြစ်သည်မလှသည်ဖြစ်သည်အဲ့ဒီဗိဓမှာရှိတဲ့ကတိုင်းကိုရှုပြီးတော့ပြိပါနမိတ်ရအောင်ကျင့်ပြိပါနမိတ်ရဆိုဇံရသွားတယ်အဲ့လိုပုံကွာတစ်မျိုးသူကအစ္ဆတမရှိဘူးဗိဓာကိုတန်းရှုတယ်နော်ကတိုင်းဝန်ချင်းချင်းလေးကိုရှုတယ် နောက်တစ်ယောက်နောက်တစ်ယောက်ယောဂီတယောက်ကကြဘာလဲဆိုတော့သူလည်းအစ္ဆတမရှိဘူးဗိဓာကတိုင်ဝန်တန်းရှုတယ်သူကြရောကြဲကြဲရှုတယ်ချဲ့ရတာမျိုးရှုတယ်အပြင်မဲ့ကြတော့နောက်ကတိုင်ဝန်ဟိုအများကြီးချဲ့လို့ရတယ်နော်ပရမတော့ဒီကောင်းတဲ့တလင်ကနောက်ပိုင်းကျကတိုင်ဝန်ကြီးကဒီအလင်းရောင်တွေထွက်လာစက်ကြောလာအနှံ့ဖြန့်လို့ရတယ်သူကတိုင်ဝန်အဲ့လိုမျိုးသွားတယ်အလင်းရောင်အကောင်းရင်အကောင်းတော့ဖြန့်လို့ရဒါကြောင့်အာဂတကတိုင်တို့ အာလောကကတိုင်းတော့အဲ့ဒါလေးနဲ့ဆိုင်တယ်အာလောကကတိုင်းအဖြန့်ဖြန့်ဖြန့်ကြိုက်တဲ့လောက်ဖြန့်အာကတာကျဲတဲ့လောက်ဖြန့်ကိုတမာရီတွေအကောင်းလာတမာရီအမကောင်းတော့သွားမကစားနဲ့သွားမဖြန့်တော့အဲ့တော့လေးလေးဥရှိသွားပြီနော်ခုနပထမပုဂ္ဂိုလ်နှစ်ယောက်ကကြတော့ဣဇဒရေရှုတယ်ပြီးတော့ဗိဒရှုတယ်အချင်းကျယ်ရှုတယ်နှစ်ယောက်ဒုတိယပုဂ္ဂိုလ်နှစ်ယောက်ကြတော့ဣဇဒမရှုတော့ဗိဒတန်းရှုတယ်သူကတော့အချင်းရှုမယ်ကျယ်ရှုမယ်လေးယောက်ရှိသွားပြီ နောက်9ယောက်မြောက်ပုဂ္ဂိုလ်ကြတော့သူကလည်းအိစ္ဆဒမရှိဘူးသူကြတော့ဒီမှာကြအယောင်တတ္တမမပြောတယ်ရှေးကပုဂ္ဂိုလ်ကြအယောင်တတ္တမမမပြောဘူးသူကတော့အနိယောင်အနိယောင်မှာတော့သူကခွဲပြောတယ်ဖေယားကတာမအနိယောင်တာမဟောအညိုယောင်စပြောတော့ပေါ့နီလာအညိုယောင်တာမအညိုယောင်လေးရှိတယ် တချို့ကြတဘာဝအညိုရောင်သူ့ဟာသူကိုညိုနေတာတွေရှိတယ်တို့ဒီမှာပေါ့ဘုန်းကြီးတို့ဒီလိုအညိုရောင်သူဒါကတော့ဆိုးတာပေါ့တချို့ဟာတွေကပန်းပွဲနေပါတွေရှိတယ်တဘာဝကိုညိုနေညိုမဲနေအဲ့ဒါမျိုးစိုက်ကြည့်ဟုတ်အခုခဲလို့ဆိုရင်တော့ဘုန်းကြီးတို့ချဲလို့တလို့ရပဲကိုကိုကြိုက်တဲ့အရောင်ဒီမှာကွန်ပျူတာပညာရှင်တွေကိုကြိုက်တဲ့အရောင်ရှုတချို့ကြဒီဘာပြောလဲဆိုကြိုးကြမလအညိုရောင်ကြီးဥပမာ ညိုးနေတဲ့ပန်းပွင့်နေတစ်ခုလုံးကအကြအလမရှိအကုန်လုံးညိုးနေတာဒီဒီဒီချိန်မှာဆိုပန်းနေပွင့်လို့နေနီးနေရတပြင်းလုံးနီးနေဝါနေတပြင်းတော့ကြားထဲမှာအပေါက်ဟာမရှိဘူးအဲ့ဒါမျိုးအညိုးကိုလည်းပြောတယ်နောက်တစ်ခုကြပါလဲတောက်ပတဲ့အညိုးရောင်အဲ့ဒါလည်းရှုလို့ရတယ်ဆိုပြီးသူကပြောတယ်အဲ့ဒီမှာတော့စာပေမှာခွဲပြတာအယောင်အညိုးရောင်မှလည်းအသေးရောင်အရှင်ရောင်ဆိုခုနကတဘာဝအညိုးရောင်တက်တက်ကြတော့ဒါ အညိုရောင်အသေးရောင်ခေါ်တယ်အယောင်တောက်ပါတဲ့အညိုရောင်ကြအယောင်ရှင်အယောင်သေးဆိုဒီလိုခွဲတာရှိတယ်ထားပါတော့ဒီအညိုရောင်မှန်သမျှဘယ်အညိုရောင်ပဲဖြစ်ဖြစ်ဗိဓာမှာရှိတဲ့အညိုရောင်ကိုပရိပါဏမေရှုအောင်ရအောင်ဒီနိဝရဏတွေကိုမဝဲအောင်ဖိဖိစီစီရှုမှတ်နိုင်တယ်ရှုမှတ်နိုင်ရင်တော့ပရိပါဏမေရတော့ပရိပါဏမေရရင်ဇံရပါတဲ့ပုံကိုတစ်မျိုးဒါပြစ္စမပုံကိုဒါအညိုရောင်ကိုရှုတာနော် နောက်တစ်ခုနောက်တစ်ယောက်ကြပါလဲနောက်ယောဂီတူတယောက်ကနောက်ယောဂီတူတယောက်ကြအေးအစ္စတမရှိဗဟိတရွှေရောင်ဗဟိတရွှေရောင်ကတန်းဒါတော့ကိုကြိုက်တဲ့ရွှေရောင်ခုနလိုဝင်းဝိုင်းလောက်ပြီးရွှေရောင်ချဲထားလေရအခုလိုရွှေရောင်ပန်းပွင့်နေပွင့်နေတယ်အဲ့ဒါကိုသွားပြီးကြည့်ရှုလို့ရတာခုနအဝိုင်းဝန်းနဲ့ကြည့်ပေါ့အဲ့လိုရှုမှတ်လို့ရရင်ကြောင့်ပြီးပိုင်းနာဇံရတဲ့ပုံကတမျိုးဒါ6ယောက်ရှိသွားပြီ နောက်တစ်ယောက်ကြတော့အနီရောင်နော်နီရဲနေတဲ့အခုချိန်မှာနီရဲနေပန်းဝင်နေနီရဲနာပွင့်တာရှိအဲတပင်လုံးကြီးအဲ့တော့ဗိဓာရှိတဲ့အနီရောင်ကတိုင်းဝန်းကိုရှုမှတ်ပြီးတော့ပြိပါနမိဇံရတယ်နောက်တစ်ယောက်ကြအဖြူရောင်အဖြူရောင်ပန်းဝင်နေဖြူဖွေးနေတာတချို့ပန်းဝင်နေတပင်တကယ်တပင်လုံးကိုနော်ဘုန်းကြီးတို့ဒီအနောက်တိုင်းမှာကြတချို့ပန်းဝင်နေပွင့်လို့ထူးဆန်းတာတပင်လုံးဖြူဖွေးတပင်လုံးနီရဲ ဟိုရှေ့ချမ်းသာပုံကိုယ်တွေဆိုပို့တွေ့ရမယ်ဘုန်းကြီးဟိုမက်ဆေ့ချ်ဆက်သွားတဲ့အချိန်တုန်းကဆိုရင်ဒီမှာတော့ဟိုကလေးမလေးပြောအစိမ်းရောကတိုင်းတော့မပါဘူးကတိုင်းနေတယ်မှာနော်ဟိုဆောင်းရာစီမှာဟာသစ်ပင်တွေချိုးသစ်ပင်တွေဝါသွားတာအတန်းလိုက်ပေါ့မျိုးရိုးတွေနှွယ်ပြီးတော့ရှေ့ဘက်ချမ်းနေကြမက်ဆေ့ချ်ဆက်တို့ဘုန်းကြီးတို့သွားတရားထုတ်ရင်သွားတွေ့ချို့ယောဂီကအဲ့ဒီချိန်ကျတရားမှဘာပဲတရားတွေဓာတ်ပုံရိုက်သူကအဝါဆိုအဝါပဲသစ်ပင်တွေဝါနေ မျိုးလိုက်ပေါ့အကျယ်ရွယ်အရှည်ရွယ်လေအနီဆိုနီးနဲ့စိတ်ဆိုတာစိတ်ညောင်တနည်းကိုဂျာမန်ကလေးမလေးဟာကတိုင်းဝဆရာတော်ပြတဲ့ကတိုင်းဝမှာသိရစိတ်နဲ့တင်းလိုက်ဆရာတော်ဂရင်းကတိုင်းလေးအစိမ့်အောင်ကတိုင်းဒီကောင်မလေးဘာလို့ရှောက်လို့မမြင်ကားမသိတာရှောက်အဲ့ဒီအစိမ့်အောင်じゃမပါဘူးရဒီထဲမှာအဲ့တော့အလုံးဒီမှာဘုရားကဘိဗာယနာဆန်ရှစ်မျိုးရှိတယ်တဲ့ ခုနဘိပါရိနာဆန်နော်ဘိပါရိနာဆန်ရှင်မျိုးအဲ့ဒီဘိပါရိနာဆန်မျိုးကရှင်မျိုးကဘယ်ဟာအကောင်းဆုံးလဲဆိုအဖြူရောင်ကတိုင်းကအကောင်းဆုံးနဲ့အဲ့ဒါကြောင့်ဘုန်းကြီးတို့သင်ပေးတာယောဂီတို့နော်အဖြူရောင်ကတိုင်းပွားတဲ့ဘုကအကောင်းဆုံးပဲတဲ့အဲ့ဒါကိုဒီတော့ကမိတ်ဒါမဲ့လို့ဒါနဲ့ကျင်နဲ့နေလို့မရအောင်နော်ဒီဖြူအောင်ကတိုင်းပွားလေဒါလေးဇံရလေဒီပုဂ္ဂိုလ်လည်းသိမှာပဲလေဒီမှာဒါလေးနဲ့ကျင်နဲ့လို့မရဘူးပြောလို့ဒါဝိပဿနာကြောင့်အထုပ်ကိုဒါကိုပြောတာ ခုနာသေးပေးနဲ့ကြုံပါပဲဒါနဲ့ရမနေနဲ့ဒါကိုပြောတာနော်အဲ့တော့ခွန်ကြီးတို့ဒီသင်တဲ့အဖြူအောင်ကတန်းကဒါကြောင့်သင်တာဒီမှာအကောင်းဆုံးနော်ဘိဗာယနာဇန်ထဲမှာအယောင်နဲ့ပတ်သက်တဲ့ကတိုင်းဝန်နေတဲ့မှာအဖြူအောင်ကတိုင်းကအကောင်းဆုံးခုနရှင်မျိုးပြောသွားတယ်အဲ့ဒီရှင်မျိုးကဖြူအောင်ကတိုင်းကအကောင်းဆုံးပဲဒီကတိုင်းဖြူအောင်ကတိုင်းအထုတ်တဲ့ပုဂ္ဂိုလ်လည်းဇံလောက်တွေကျင့်တတ်မယ်ဆိုရင်လည်းသူလည်းသိမှာပါပဲသိမှာဆိုဒါတော့တွေမကျင့်တတ်နဲ့ဝိပဿနာဆက်အထုတ် ဒါကတော့ဗာလဲဆိုဘုန်းကြီးတို့ပိဗိုင်နာ10မျိုးပေါ့နော်အဲခုနဗြဟ္မကောသလတုတ်ကိုတွားကြအောင်နော်အဲ့ဒီကောသလတုတ်ကကြဗာလဲခုနပိဗိုင်နာဇန်10မျိုးထဲမှာဩရဒကတိုင်းရုပ်ပေါ့နော်အဖြူရောင်ကတိုင်းကိုရှုမှတ်တဲ့ဘုရားအကောင်းဆုံးပဲအဲ့လိုလဲဒီမျိုးမှတ်ထားမယ်နောက်ဆက်ဟောတာကကျင်နီ၄မျိုးပေါ့နော်ကျင်နီ၄မျိုးရှိတယ် ကျင်ဒီလေးမျိုးထဲမှာလည်းနောက်ဆုံးကျင်ဒီကျင်ဒီလေးမျိုးဒါကတော့ဘုန်းကြီးတို့ရှင်မမောက္ကလကုရောမြတ်ကြီးကနေရှင်သာရိပုတ္တမေးတာရှင်ဖျားကျင်ဒီလေးမျိုးရှိပါတယ်ရှင်သာရိပုတ္တရှင်မမောက္ကလတို့ကတငယ်ချင်းတွေပေါ့ဗျာဘွားဆက်ဆက်ကတဲ့တငယ်ချင်းတွေဒီဘက်ဘွားမှာလည်းနော်အက္ခတာဝကအရှင်မြတ်ကြီးနှစ်ပါးပေါ့သူတို့နှစ်ပါးသွားလျာလာလျာနော်အတူတူသွားတာများတယ်။ညာသောဖြင့်သာနာပြုတွေပါလေသွားလို့ရှိတယ် အဲ့ဒီကျင်ဒီ၄မျိုးရှိပါတယ်တဲ့ပရမကျင်ဒီဒါရောခဏနာကြာမှာဒုက္ခပရိပရာဒါနာဘိညာပုဂ္ဂိုလ်ခက်ခက်ခဲကျင့်ပြီးတော့ဟိုဖြည်းဖြည်းနှိမ့်နှိမ့်တရားရတဲ့ပုဂ္ဂိုလ်ဗမာလိုပြောရင်ခက်ခက်ပင်ပန်းကျင့်ရတယ်ဖြည်းဖြည်းနှိမ့်နှိမ့်ပဲတရားရတယ်ဒါကိုပါဠိလိုပြောရင်တော့ဒုက္ခပရိပရာဒါနာပညာပုဂ္ဂိုလ်လို့ခေါ်တယ်နော်ဗမာလိုပဲမှတ်ထားလိုက်ပါဗျာတခါတလေကျဘုန်းကြီးတို့ဗာပြရလဲခက်ခက်ခဲပင်ပန်းကျင့်ပြီးတော့ အသိဉာဏ်ကြဖြည်းဖြည်းနေနေလေးရတဲ့ပုံကိုကိုကဘယ်ပုံကမှမသိဘူးဒါကြောင့်မြန်ခြင်းလို့လည်းမရဘူးနေခြင်းလို့လည်းမရဘူးကိုယ့်ရဲ့ပါရမီနဲ့လည်းဆိုင်တယ်ဒါပုံကိုတစ်မျိုးပေါ့နော်အဲ့မှာရှင်မောဂလရှင်သာရိပုတ္တရာဒီပုံကိုလေးမျိုးပထမသူကလျှောက်ထားပါတယ်ဒုတိယပုံကိုကြပါလဲဆိုတော့ဒုက္ခပရိပရာခိပ္ပပညာပုံကိုကျင့်တော့ခက်ခဲပင်ပန်းကျင့်ရတယ်တရားရတွေကမြန်မြန်အသိဉာဏ်ရတယ် သိဉာဏ်ဖြစ်တဲ့ပုံကုမျိုးကိုဒါကိုတော့ဘာခေါ်လဲဆိုတော့ဒုက္ခပရိပဒါခိပပညာပုဂ္ဂိုလ်လို့ခေါ်ပါတယ်။နောက်တတိယမြောက်ပုဂ္ဂိုလ်ကတော့ဒုက္ခပရိပဒါဒါနာပညာပုဂ္ဂိုလ်။တချို့ချမ်းချမ်းသာသာလွယ်လူကောင်လို့ကျင့်နာမတ္တမသူကဒုက္ခဝေဒနာမတွေ့ဘူးတချို့ပုဂ္ဂိုလ်ကတွေ့ဘူးတယ်ဘုန်းကြီး။သူကဘလောက်ထိုင်တယ်မနာဘူးတယ်မကျင်ဘူးတယ်အဲ့လိုပုဂ္ဂိုလ်ကလည်းရှိသေးတယ်။ဒါမဲ့တရားရလာဆိုရခြင်းတို့ဖြည်းဖြည်းမှရတာ။ရုပ်ပုဂ္ဂိုလ်အဲ့လိုမျိုးကလည်းရှိသေးတယ် သူ့မေးလိုက်နာဘူးတဲ့တခါမှလည်းနာဘူးတဲ့လိုမျိုးရှုမှတ်လို့ဘာမှအဲ့လိုခံစားရတာတွေမတွေ့ရှိတယ်အဲ့လိုပုံပုံကိုဘုန်းကြီးတွေ့ဘူးတယ်နော်ကြင့်ရတာလွယ်လွယ်ကူချမ်းသာကြင့်တာပဲဒါပေမဲ့တရားကြဖြစ်ပြီးဒီဒီအသိဉာဏ်ညာအသိဉာဏ်ရဖို့တော့အဓိကကြားတယ်နော်ဟိုသူကသူဘလောက်ထိုင်နိုင်လို့နေနေတချို့ရကြာကြာတော့ထိုင်နိုင်တယ်ဘာအသိဉာဏ်မှမဖြစ်ဘူးလေကြာကြာထိုင်နေတချို့တမာရီရာအကောင်တော့ကြာကြာထိုင်နိုင်တယ်ဘာမှလည်းမနာဘူးမကျင်ဘူးထိုင်နိုင်တယ် ဒါပေမဲ့လို့သိညာဖြစ်လာမဖြစ်ဘူးသိညာမဖြစ်ဘုန်းတော်ဘာမှပြင်ဘူးဘာမှမပြောင်းလဲဘူးနော်ဘုန်းကြီးလည်းကြည့်လို့ရတာအသိညာနဲ့မပြောင်းလဲသူ့ရဲ့ရိုက်တွေကပြင်ဘူးဗျအဲ့ဒါတော့မှတ်တာနော်အသိညာရအောင်ကျင့်စေချင်တာအဲ့ဒါတကယ်အသိညာရတော့ဟောဒီဘုန်းကြီးဟောဒီသူဟာသူ့ရဲ့အပြောဆိုအမူအရာတွေပြောင်းလာလိမ့်မယ်စိတ်ထားတွေလည်းပြောင်းစိတ်ထားတွေပြောင်းတယ်ပြောဆိုတွေအမူအရာနေထိုင်အကုန်ပြောင်းသွားတယ်တော်တော်ကိုကြည်ညိုစရာကောင်းပါတယ် နောက်ဆုံးကတော့ဗာလဲဒုက္ခပရိပရာခိဗ္ဗပညာတချို့ကြတော့လွယ်လွယ်ကျင့်ပြီလွယ်လွယ်တရားအသိဉာဏ်တွေလွယ်လွယ်ရသွားတာအဲ့လိုကျင့်တဲ့ပုဂ္ဂိုလ်၄မျိုးရှိပါတယ်ဘုရားတဲ့ရှင်မောဂလရှင်သာရိပုတ္တရာမေးတယ်အရှင်ဘုရားဘယ်နည်းနဲ့ဒီကျင့်၄မျိုးဘယ်နည်းနဲ့ဒီကိလေသာကုန်ခံပြီးရှင်ဘုရားရှိကအာသဝရိယလွတ်မြောက်ခဲ့ပါသလဲရှင်ဘုရားရှိကအာသဝရိယတွေလွတ်မြောက်ခဲ့ပါသလဲလေမေးတာ အဲ့မှာရှင်သာရိပုတ္တရာကိုရောမြတ်ကြီးကဒီမက်လေးပါလုံးဒီကတပည့်တော်ဟာတဲ့ဒုက္ခပရိပေရာခိဗ္ဗပညာအကျင့်နဲ့လွယ်လွယ်ကူကျင့်ပြီးတော့လင်းမြန်သောအတိညာဏ်နေဒီမဉ္ဇဉ်ဖုန်ဉဏ်ရပြီးဒုက္ခပရိပဒါခိဗ္ဗပညာအကျင့်နဲ့မဉ္ဇဉ်ဖုန်ဉဏ်ရခဲ့ပါလေဒါနဲ့ပတ်သက်ပြီးအဲ့ဒီသုံးပါအဖွင့်ကဒီဒီအခု လှုပ်လေးဓာတ်ရိုက်ပြောမှာပေါ့ဗျာတာရိပုတ္တသုံးဆိုအင်္ဂုတ္ထပထမအုပ်မှာ483မှာအဲ့ဒီမှာကသူကအဲ့မှာအဖွင့်ကတစ်မျိုးဖြစ်နေအဒီကကြီးကလည်းအဲ့ဒီအဖွင့်ကိုစဉ်းစားသင့်တယ်လို့ပြောတာတော်တော်များများအဖွင့်တွေကိုလိုက်ကြည့်တဲ့အခါကျမကိုက်ညီပဲဖြစ်တော့ဝိသုဒ္ဓိမဲတို့ထာတာလေးတွေပြောအဲ့ဒီတော့ကြဘာပြောသွားလဲဆိုသူ့ဖွင့်ကရှင်သာရိပုတ္တရာရှင်မြတ်ကတဲ့အောက်မဲ့သုံးပါးမှာဒုက္ခပရိပဒဒါနာဘိညာပုဂ္ဂိုလ်ဖြစ်တယ်ဟို ကျင့်တာတော့ချမ်းသာတာတရားရတဲ့ကခက်ခက်ခဲရတယ်ရတဲ့အသိဉာဏ်ရှိတယ်ဖွင့်တယ်ရတ္တမဲ့ရောက်မှသူကဒီကနေ့ခါတော့နားတဲ့ခါမှာချက်ချင်းတရားရရတ္တမဲ့ကြလောလကုနာရင်းနဲ့တရားရသွားတော့အဲ့ဒါထောက်စားပြီးတော့သူကရတ္တမဲ့ရောက်တော့ဒုက္ခပရိပိဒခိဗ္ဗပညာအောက်ကမဲ့ညာဆိုအော်အဲ့ဒီလိုတော့မဟုတ်ဘူးရသောတာပတိမဲ့ကျင့်တဲ့ခါမှာကြည့်လိုက်ပြရှင်အသတိရနဲ့တရားကိုနာရင်းနဲ့ ဒိုင်းကလေးရသွားတာဟိုအပေါ်မနဲ့ထားကခက်လို့မဟုတ်ဘူးဗျာသောတာပတိမဲကျင့်နီးကနီးတစ်ထောင်ကြီးတာရှင်မြတ်ကြီးကဉာဏ်ပညာထက်ဟာဒီလမ်းနဲ့သွားလို့ဥမာဖရီးမောက်လာတဲ့လမ်းတွေအများကြီးဟိုလမ်းနဲ့လာကြည့်လိုက်ဒီလမ်းလာကြည့်လိုက်ရှေ့ဆက်မသွားတာဗျာအဲ့လိုကျင့်ကြည့်နေဉာဏ်ကုန်မြူးတယ်လို့ခေါ်တယ်ဒါကြောင့်အဲ့ဒီအဖွင့်ဟာဒီတုတ်ရဲ့အထက်ကရာဖွင့်ဟာစဉ်းစားသင့်တယ်ဆိုပြီးတော့နောက်ပိုင်းကျန်တဲ့ထက်ကရာဝိသုဒ္ဓိမဲ့တို့ အထာတာနီတွေထာဂရာတို့အဘိဓမ္မာထာဂရာအဲ့လိုပြောတာတကယ်တမ်းကြတော့တဲ့သူကဖွင့်ပြတာအဲ့မှာဗုဒ္ဓတို့ရှင်သာရိပုတ္တရာတို့ဓမ္မဒေနာပတိဗြဟ္မအက္ခတာဝကတို့ကမက်လေးပါလုံးရတဲ့နေရာမှာဒုက္ခပရိပဒခိပ္ပပညာနဲ့ပဲရတယ်ဒီလိုဖွင့်ဒါကတော့အကုန်လုံးညီတယ်ပေါ့ဖွင့်အဲ့ဒါပဲမှတ်ထားလိုက်ပေါ့နော်ဖေဟာတို့ရှင်သာရိပုတ္တရာတို့ဗြဟ္မအက္ခတာဝကမှန်ရင် လွယ်လွယ်ကူကြည့်မြင်လွယ်လွယ်ကူအသိဉာဏ်နဲ့ပဲတရားရသွားဒါပဲမှတ်ထားလိုက်အဲ့ဒါလွယ်တယ်ပါဠိလိုဆိုရင်တော့ဒုက္ခပရိပဒခိဗဗေညာနော်အဲ့လိုပုံကိုခေါ်တယ်ရှင်မောင်မောက္ကလန်ကတော့ပထမမဲ့ရတဲ့ခါမှာတော့သောတာပန်ကြလေရှင်သာရိပုတ္တရာပြန်လာပြီးတော့ဟောလိုက်တဲ့ခါသောတာပန်ဖြစ်သွားတာပဲဒါကြောင့်သူပထမမဲ့ရတဲ့ခါကျတော့ရှင်မောင်မောက္ကလန်ကြဒုက္ခပရိပဒခိဗဗေညာဖြင့်ရတယ်လွယ်လွယ်ကူကူ ကျင့်ပြီးလွယ်လွယ်ကူအသိဉာဏ်ဖြစ်သွားကြံတဲ့မဲ့သုံးပါးကြတော့ဘုန်းကြီးတို့ဌိနမိတ်တာသူ့ကိုကြည့်လိုက်ပြီသူအိတ်ငိုက်နေတာလေတရားမရလို့ဖះကဟောอยู่ပါအဲ့ဒါပဲခက်ခက်ခက်ကျင့်ရတယ်အိတ်ချင်းငိုက်မျိုးတွေဖြစ်နေလွယ်လွယ်ကူမရဘူးအိတ်အိတ်ငိုက်နေဟောသူအိတ်ငိုက်လို့လို့ဘုန်းကြီးတို့အိတ်ချင်းမမျိုးပဲဖြောက်ကြောင်းတရားတွေသိရတာဟိုလိုဆိုရင်သိရမှာမဟုတ်ဘူးနော်ရှင်မြငိုက်တော့မူလို့သူကသူကောင်းမှုကြောင့်ပေါ့ဘုန်းကြီးတို့တရားဟိုလိုဆိုရင်အဲ့ဒါထောက်ဆရင်တော့ ဒီကြံတဲ့အထေရတွေကဘာဖွင့်ပြလဲဆိုတော့ရှင်မမောက္ကလံကြတော့ပထမမဲ့သောတာပတိဘက်ကဟုတ်တယ်တဲ့သူကဒုက္ခပရိပဒခိဗ္ဗပညာလွယ်လကူကျင့်တယ်လွယ်ကူဉာဏ်นี่အသိဉာဏ်นี่လျှင်မြန်မြန်ရတယ်ကြံတဲ့အထက်မှတ်သုံးပါးကြသူ့အတွက်ကြတော့ခက်ခက်ခက်ကျင့်ခက်ခက်ခက်အသိဉာဏ်นี่ဖြစ်ခဲ့တယ်ဒါမှအဲတော့ခုနဒီတုတ်ကတော့မေးလို့ရင်ကတော့ ရှင်မောမောက်ကလည်းရှင်သာရိပုတ္တရာမေးတာဟုတ်အရှင်ဘုရားအရှင်ဘုရားမဲ့ညာဖုန်ညာနေရအောင်ဘယ်လိုကျင့်ပြီးရခဲ့တယ်လဲဒါရှင်သာရိပုတ္တရာကိုယ်တိုင်ပြောခဲ့တာလေနော်အဲ့ဒီမှာတော့ဟိုညာနေခွဲဝင်မှုကတော့အဲ့လိုမျိုးကိုယ်ကဖြန်နေတာအဲ့တော့ဒီအင်္ဂလိပ်ထဲတာစကားတော့စဉ်းစားသင့်တယ်ဆိုတော့အဲ့တော့ခုနစကားပဲမှတ်ထားလဲပေါ့ဖျားနဲ့ပထမတာဝကထဲမှာအက္ခတာဝကပေါ့နော် ရှင်သာရိပုတ္တရာလိုပုဂ္ဂိုလ်မျိုးမှန်ရင်ဗာလဲ ဒုက္ခပရိပရာခိပပညာလောလကူကူကျင့်ပြီးတော့လင်းလင်းမြန်မြန်အသိဉာဏ်တွေရတဲ့နီးနဲ့မညာဖုန်ညာရတယ်ဒါမျိုးလေးမှတ်တာအဲဒီတော့ကအဲ့ဒါကိုပြောချင်နော်သောနာရထုံးနေခွန်ကြီးတို့ဒီခုနကတုတ်လေးပြီးအောင်ပြောကြအောင်လို့ဘေးအဲ့ဒီခုနကပရိပရာ၄မျိုးထဲမှာဒီတော့ကဘာပြောလဲဆိုတော့ပရိပရာ၄မျိုးအခုရှင်သာရိပုတ္တရာရှင်မြတ်ကြီးရှိသေးတာမရှိတော့ဘူးလေပြိဋိနိဗ္ဗာန်ဆံသွားပြီ ဘလို့ပဲဖြစ်ဖြစ်ဘယ်ကျင်းနီးနဲ့ပဲကျင်းကြီးအလုံးဟာအိုနာသေးရတာကိုအဲအိုနာသေးရဆိုငါတို့လည်းဒါလေးနဲ့ကျင်းတတ်နေလို့မဖြစ်ဘူးအဲတော့ဒါတွေကလွတ်အောင်တော့အိုနာသေးတွေကလွတ်အောင်ကျင်းမှာပဲဆိုတာမျိုးဒါကိုစဉ်းစားပြီးတော့သူတော်ကောင်းတရားအထုတ်ပါဘူးထုတ်ဖို့ရမယ်နောက်တစ်ခုသူကဒီပထမကောသလတုတ်က10မျိုးပေါ့ဗျာပြောသွားတော့အခု6မျိုးပဲရှိတယ်နော် နောက်ခုနှစ်မျိုးကြပါလဲဆိုတော့တင်ညာဒီမှာတော့တင်ညာ၄မျိုးကိုဤတစ်မျိုးနဲ့ဟောပါတယ်ပရိဒတင်ညာပရိဒဆိုကာမောဇရတင်ညာပေါ့နော်ကာမောဇရကုသိုလ်ဖြစ်တဲ့တင်ညာမျိုးပေါ့ဘုန်းကြီးတို့ဒီစာပေတွေဘာတွေခုဘုန်းကြီးတို့တချို့ဟာတွေမှတ်ပြောတာရှိတယ်ဒါတော့ကာမောဇရကုသိုလ်တင်ညာပဲမှတ်သားထားတာနော်ဒီတော့ခါကျမေဃရတင်ညာမေဃရတရားရူပောဇရတင်ညာ ဟိုကတန်ပညာတွေမှတ်ပြီးတော့ရတာမျိုးပေါ့ဒါမျိုးတွေပေါ့ဒါစံတွေရူပဝဒရစံတွေရတယ်အပမာဏတင်ညာလောကုတ္တရာတင်ညာလောကုတ္တရာခုနကလောကုတ္တရာတင်ညာဆိုတာလောကုတ္တရာစံတွေရသွားတော့မျိုးပေါ့အဲ့ဒါလောကုတ္တရာတင်ညာဒီဒီကတိုင်းပညာတွေချွေရင်းနဲ့ပဲလောကုတ္တရာစံတွေရသွားလောကုတ္တရာမှာလည်းစံရှိတယ်နော်အဲလောကီစံမာရီလောကုတ္တရာမှာလည်းစံရှိတယ်နောက်တော့စိတ်ပိုင်းအဘိဓမ္မာတွေပါနေလေးလာတဲ့အခါကျနားလေတယ် ပြီးတဲ့အခါကျအာဂိဉ္စဉ္ညာယနာတင်ညာဒါဓာတိဘောပညာတင်ညာကောအဲ့ဒီတင်ညာ၄မျိုးထဲမှာတော့တဲ့ဒါတွေကတော့ဘုန်းကြီးလည်းတာကြီးနားမလည်ဘူးဒီမှာလောကုတ္တတင်ညာကဒီအာဂိဉ္စဉ္ညာယနာတင်ညာကလောကုတ္တတင်ညာတဲ့ပို့ပြီးတော့ကောင်းတယ်ဒါဘုရားအရာပဲဘုရားဟောတာဒီတဲအတိုင်းမှာဘုန်းကြီးပြောတယ်မလားတစ်ထပ်ပြီးမမင်းနဲ့တော့ဘုန်းကြီးလည်းဒါမဖြစ်ရှင်းတော့ဘူးပထမကဘာလဲဆိုတော့ကာမောသရတင်ညာဒါဘုန်းကြီးနားလည်သေးတယ် ပရိဒတ်တင်ညာကာမောဒနာတင်ညာပရိဒတ်တင်ညာအတူတူပဲနောက်တစ်ခုကမဂ္ဂရတင်ညာရူပတင်ညာဒါလည်းဘုန်းကြီးနားလည်သေးတယ်အပမနာတင်ညာလောကုတတင်ညာဒါလောကုလောကီအဲလောကုတဇန်တွေကိုပြောတယ်နောက်တစ်ခုအာကိစဉ္ညာနာစဉ္ညာအရူပဇန်၄ပါးရှိတယ်ဟိုအာကိစဉ္ညာနာဆိုတာတတ္တိယဇန်ပဲအရူပတတ္တိယဇန်စရုထာတတ္တိယရူပဇန်လို့ခေါ်တယ် အဲ့ဒီတင်ညာပိုမြတ်တယ်ဒါကြောင့်ဘုန်းကြီးမဖြစ်ရှင်းတာသူကတော့ဒီထဲမှာအဓိပ္ပာယ်ပြထားတော့ဝိပဿနာရဲ့အနည်းဆုံးဖြစ်လို့အဲ့ဒါအမြတ်ဆုံးဆိုပြီးတော့ထဂရာဒီဖြည့်ရှင်းချက်လေးတော့ပေးတာပေါ့လေဘုန်းကြီးထဂရာကြီးလိုက်ကြည့်တယ်ဒီခါကြီးလိုက်ကြည့်တယ်ဒါပေမဲ့လို့ကိုနားလည်နိုင်တဲ့အဖြေမျိုးတော့မဟုတ်ဘူးထားလိုက်တော့ဒီတိုင်းမှမှတ်ထားမယ်နော်ခုနတင်ညာ၄မျိုးရှိတယ်အဲ့ဒီတင်ညာ၄မျိုးထဲမှာဆိုရင်တော့အာဂေစဉ္ညာနာတင်ညာက ရှုမှတ်တဲ့ပုဂ္ဂိုလ်ကအမြတ်ဆုံးပဲဒါပေမဲ့ဒီလိုတင်ညာတွေရှုမှတ်နေတဲ့ပုဂ္ဂိုလ်လည်းအိုနာသေးတာပါပဲတဲ့အဲ့ဒါတွေမမောမိနဲ့ဩဒီပုဂ္ဂိုလ်လည်းသေးတာပဲငါတို့ဒါတွေကလွတ်အောင်လုပ်မှာပဲဒီလိုဆင်ញင်တလုံးသွင်းပြီးဆက်အားထုတ်ပေါ့ပြီးတဲ့ခါကျဘာလာလဲဆိုဒီအယူဝါဒထဲမှာအလွန်ကဲဆုံးယူဝါဒဘာပြောလဲဆိုမိစ္ဆာယူပါပဲနော် ငါအတိတ်ဘဝတော့မဖြစ်ဒီဘဝဆိုရင်ဒီဘဝမှာလည်းငါရဲ့ကိုယ်ကမဖြစ်ရဘူးငါအနာဂတ်လည်းဘဝလည်းမဖြစ်တော့ခုကငါတစုံတရားတော့ကြောင်းကြောင်းဖြစ်တော့ဒီမဟုတ်လွန်ခဲ့တဲ့ယူဝါဒသူကတော့အယူဝါဒအမှားတစ်ခုပါပဲဒီအယူဝါဒမှားအဲဒီယူဝါဒမှားတစ်ခုကလည်းဒါလည်းဒီဒီသူကတော့ဘာပြောရလဲဆိုတော့ဒီ အယူဝါဒကလည်းဒီအယူတွေရှုနေဘဝကိုဆက်ရှုပ်ခြင်းဖြစ်တာမဟုတ်ဘူးသူကတော့ဘဝတွေဒီမိစ္ဆာရွယ်အတိတ်ဘဝမဖြစ်ခင်သူကဒီဘဝလည်းမဖြစ်ဘူးပေါ့အနောက်ဘဝအနောက်ဘဝအနောက်အနာဂတ်ဘဝလည်းမဖြစ်ဘဝကိုဆက်ဆုပ်တဲ့အယူဝါဒတစ်ခုပေါ့အဲ့ဒါတော့အလွန်ကဲဆုံးအယူဝါဒဖြစ်တယ်ဒါလည်းပဲဒီအယူရှိတဲ့ပုဂ္ဂိုလ်ကလည်းဘဝဆက်ဆုပ်ခြင်းဖြစ်တာမဟုတ်ဘဝချုပ်ငြင်းရေးကိုလည်းဆက်ဆုပ်တာဖြစ်တာမဟုတ်ဘူး သူဟာလည်းဒါကြောင့်မို့ဖောက်ပြန်ပျက်စီးတိုင်းဒီပုဂ္ဂိုလ်လည်းသိနိုင်တယ်ပြောတာပေါ့ဗျာနောက်ဆုံးတော့ဒါလည်းနှစ်သက်ရှာမဟုတ်ဘူးဒါကတော့ဘုန်းကြီးထင်ပါတယ်ဒီဘဝတွေခြုံငင်းရာဟူတချို့အကျင့်တွေရှိတာပေါ့ဗျာအလွန်ကဲကျင့်နာမျိုးရှိတော့ကျင့်ပြီးတော့အဲ့ဒီအယူဝါထဲမှာဒါကတော့လုံလုံကဲလုံးယူဆတဲ့ယူဆပဲလို့သူကပြောတယ် ဒါကတော့ဘုန်းကြီးတိတ်မရှင်းဘူးပြောတရားတွေကနော်သူကဘာပြောလဲဆိုခုနပြန်ဖတ်ပြမယ်ငါဒီအတိတ်ဘဝ၌မဖြစ်ခဲ့တဲ့ယခုဘဝနဲ့ငါရဲ့ကိုယ်ဒီမဖြစ်အရင်ဘဝတော့မဖြစ်ခဲ့ဒီဘဝဆိုမဖြစ်ဘူးငါအနာဂတ်ဘဝလည်းမဖြစ်မဖြစ်တော့ဘူးအဲ့လိုမဖြစ်တဲ့အတွက်တစုံတရားသောကြောင်းကြောင်းမှုဖြစ်တော်ပြီမဟုတ်ဒီဘဝတွေချုပ်ငင်းအောင်တော့မဟုတ်ဘူးဗျသူဟာကဒီတိုင်းယူဆထားတဲ့သဘောမျိုးပဲဘယ်လိုပဲယူဆယူဆထားလို့နေနေ သူဟာကဘဝကိုဆက်ဆုပ်တာလည်းမဟုတ်ဘူးဘဝချုပ်ငင်းရပါဘူးလေဆက်ဆုပ်တာလည်းမဟုတ်တဲ့အတွက်ဒါကလည်းဒီပုဂ္ဂိုလ်ကလည်းအိုနာသေးတွေကြုံအောင်ပါပဲဒါလည်းဒါတော့လည်းနေတယ်ตายာမနေနဲ့ပေါ့တချို့ကြလည်းဒီဘဝတွေအပျော်လေးနဲ့ချုပ်ငိမ့်နေတဲ့သဘောမျိုးပြောတဲ့သဘောရှိပါတယ်အယူဆနောက်တစ်ခု နောက်တစ်ခုကြပါလဲဆိုတော့ဒီဇန်တရားတွေနဲ့ပတ်သက်တာပေါ့ဗျာဇန်တရားတွေနဲ့ပတ်သက်ပြီးအာထုတ်လိုက်တဲ့အခါကျအထက်ဘဝက် နေဝတင်ညာနာတင်ညာနာဆံပုံပေါ့ဗျာသူကတော့အထက်ဘွဲ့အသက်အရှည်ဆုံးဖြစ်တာပေါ့အသက်ရှည်ဆုံးဖြစ်တဲ့အတွက်ဒီဇန်နေတော့အမြင့်ဆုံးဘဝအထက်ဆုံးအမြတ်ဆုံးဇန်လို့ပြောနိုင်တယ်ဆိုသူကတော့အခုအမြင့်ဆုံးပေါ့အသက်ရှည်တဲ့အတွက်အမြတ်ဆုံးလို့ပြောနိုင်တယ်နေဝတင်ညာနာနာတင်ညာနာဆံဒါမဲ့လည်းဒီဇန်ရောက်တဲ့အဲ့ဒီဘုံဘဝရောက်သွားလဲသိတာပါပဲ။ အဲ့မှာခုနဖြည့်ရှင်းချက်ပေးတာတော့တင်ညာ10မျိုးတွေအာဂိစဉ္ညာနာအဲတင်ညာ4မျိုးတွေအာဂိစဉ္ညာနာဆံနဲ့ဒီနေဝတင်ညာနာနာတင်ညာနာဆံကိုတော့အကောင်းဆုံးအမြတ်ဆုံးဆိုတာဖြည့်ရှင်းချက်ထက်ကရာပေးထားတယ်အာဂိတင်ညာနာတင်ညာကဘာဖြစ်လို့မြတ်တယ်လဲဆိုဝိပဿနာရဲ့အခြေပါရအခြေခံနိကတဲ့အကြောင်းဖြစ်လို့ဝိပဿနာရဲ့နိကတဲ့အကြောင်းဖြစ်လို့ဒီလိုအကြောင်းပြတာ ဒါကြောင့်အာဂိစဉ္ညာနာဇံကအမြတ်ဆုံးတင်ညာအမြတ်ဆုံးနေဝတင်ညာနာတင်ညာနာဇံကကြောင့်ဘာဖြစ်လို့အသက်ရှည်တဲ့အတွက်သူကအမြတ်ဆုံးဒီလိုပဲပြောဒါပေမဲ့ဘယ်လိုပဲအသက်ရှည်ရှည်အဲ့ဒီဘုံဘဝရောက်ရင်သိရတာပါပဲဒါတွေကိုလည်းမမမောနဲ့လို့ပြောတယ်နောက်ဆုံးတစ်ချက်ကတော့ဘာပိတ်လဲဆိုတော့ယဟန်တို့ဘာလို့ရမလဲဆိုဒီခုတချို့ပုဂ္ဂိုလ်တွေကမြတ်စွာဘုရားကိုဝေဘာနာတွေရှိတာပေါ့လို့ အဲ့ဒီဝေဘာနာမပြောရင်ဘာပြောလဲမြတ်စွာဘုရားကဖတ်တာနာ6ပါးကိုရဘုန်းကြီးတို့ဓာရ6ပါးအာယုံ6ပါးဝိညာဉ်6ပါးပြီးတော့ဖတ်တာ6ပါးဒီမှာတော့အဲ့ဒီဖတ်တာ6ပါးကိုကြော်ပြောသွားတယ်အဲ့ဒီဖတ်တာ6ပါးတို့ရဲ့ဖြစ်ချင်းချုပ်ချင်းဒါတွေကိုမြင်အောင်ရှုသာယာဝယ်ဖြစ်တာတွေအပြစ်မြင်အောင်သာယာဝယ်ဖြစ်တာတွေကိုမြင်အောင်ရှုအပြစ်မြင်မှုမြင်မြင်အပြစ်တွေကိုမြင်အောင်ရှုထွက်မြောက်ရအောင်မြင်အောင်ရှု အဲ့လိုရှုမှတ်နေမယ်ဆိုရင်အဲ့ဒီပုံမှာဆွဲလုံးမဖြူဘဲနဲ့လွတ်မြောက်သွားမယ်အရတ္တကိုရသွားလိမ့်မယ်ဒီကတော့ဖတ်တာနာ6ပါးကိုရှုခိုင်းတာပဲဖတ်တာနာ6ပါးကိုရှုရှုနိုင်တယ်လို့ဓာရ6ပါးကိုမျက်စိနားလျာကိုစိတ်လည်းရှုနိုင်တယ်ဒီမှာတော့ဖတ်တာနာ6ပါးကြော်ပြောသွားတယ်ပြီးတော့ကခြေကမြင်ရတယ်အစင်းအနံ့နော်အစင်းအတန်အနံ့အရသာအတွေ့အထိကြံတွေးစရာအာရုံ6ပါးလည်းရှုနိုင်တယ်ပြီးတော့ပါရှုတယ် မြင်သိစေကြားသိစေအနံသိစေစားသိစေတွေးထိသိစေကြံတွေးစေဒီဝိညာဉ်6ပါးကိုလည်းရှိတယ်နော်ဒီအာယုံ6ဓာရ6ပါးအာယုံ6ပါးဝိညာဉ်6ပါးပေါင်းရင်ပေါင်းစုံရောဖြစ်ပေါ်လာတဲ့ဖတ်တာ6ပါးကိုရှုနိုင်တယ်မရှုရင်တော့နောက်ကဘာဖြစ်လာလဲဆိုตายရတဲ့ဟာတွေဖြစ်လာတယ်အပြစ်တွေဖြစ်လာဝိညာဉ်တို့တဏှာတို့ဒီလိုပြောတာပေါ့ဒီမှာတော့စကလုံးတစ်မျိုးနဲ့ဟောသွားတာပေါ့အဲ့ဒီလိုရှုမှတ် အာရဏ6ပါးကိုလွတ်မြောက်မဆွဲလန်းအောင်ကျွတ်ကျင့်နိုင်မယ်ဆိုရင်တော့ဒါအမြတ်ဆုံးပဲရဟနာဖြစ်တယ်လို့ဆိုလိုပါတယ်။ဒါပေမဲ့လို့တချို့သမဏဗြဟ္မဏတွေဟာကိုငါဖျားကိုဆွဆွဲကြတယ်။ယဟန်ခောရမဟာဒီကာမတို့ကာမဂုဏ်တရားတို့ကိုပန်းပန်းချသိဖို့မပညာဘူးမဟောဘူး။ရောဝင်တာတင်ညာတို့ကိုပန်းချသိရောမပညာဘူးမဟောဘူးလို့ဆွဆွဲကြတယ်။ယဟန်တို့ငါဖျားဟာဒီ ကာမတိကာမဂုဏ်တရားတွေကိုပိုင်းခြားသိရအောင်လည်းဟောပါတယ်အပြောအာယုန်တွေနဲ့မနေဖို့ရလဲပိုင်းခြားသိဖို့လည်းဟောတယ်ရုပ်ဝိညာဉ်တင်ညာတွေကိုရုပ်ဝိညာဉ်တွေကိုလည်းပိုင်းခြားသိအောင်ဟောတယ်မျက်မှောက်ဘဝမှာလည်းကိလေသာငြိမ်းတဲ့နိဗ္ဗာန်ကိုလည်းဟောတယ်ဒါဟောတယ်ပေါ့ဗျာဒါနဲ့ပတ်သက်ပြီးထက္ကရာအဲ့ဒါလေးတော့ဖွင့်ထားတာကောင်းပါတယ်အဲ့ဒါလေးလည်းဘုန်းကြီးပြောပါဦးထက္ကရာကအဲ့မှာတော့ဗာလေးဖွင့်ပြလဲဆိုတော့ဒီမြတ်စွာဘုရားက ထမဇန်ဖြင့်ပထမဇန်ရတဲ့ပုဂ္ဂိုလ်ဟာဒီကာမဂုဏ်တရားတွေကိုပိုင်ပိုင်ခြားခြားသိပြီးပယ်ဆုံးနိုင်တော့ပရိညာပယ်ဆုံးတဲ့ကောင်းပထမဇန်ရပြီဆိုရင်ကာမဂုဏ်အပြစ်တွေကာမိဆန္ဒပေါ့ဗျာပရမဇန်ရနေတဲ့ခိုက်တာမှာဆိုကာမိဆန္ဒနိဝနာကင်းတာပေါ့ဒီပြောင်းအပြောအောင်နေကင်းမှာပရမဇန်ရတယ်ပြောအောင်နေမကင်းရင်ပရမဇန်မရဘူး စားစရာပဲဖြစ်ဖြစ်ဝတ်စရာပဲဖြစ်နေစရာပဲမင်းစရာပဲကြည်စရာပဲဖြစ်တွေ့တာမြန်လို့ပြီးကြည်နေမှာပုတ်နေမှာဆိုဘာသာမှမရဘူးအဲ့ဒါသိကြတယ်နော်တကယ်လို့ပထမဇန်ရသွားရင်ဒီပြောအာရုံတွေပိုင်ပိုင်ခြားသိပြီးကဲနိုင်တယ်နောက်တစ်ခုကတော့ဘာလဲဆိုတော့မြတ်စွာဘုရားကဒီကာမဂုဏ်တွေကိုလည်းပယ်ဖို့ဆုံးဖို့ခေါ်တယ်ပြီးတဲ့အခါကျရုပ်တရားတွေကိုလည်းပယ်ဖို့အဲ့ဒါတော့အရူပဆိုတာဇန်တွေပေါ့ဗျာအရူပဇန်တွေရအောင်အထုတ်တယ်ရုပ်တရားတွေညီးငွေ့အောင် ညင်းငွေလို့အရူပဇံရအထုတ်ကြတာအရူပဇံရတော့ယုတ်တရားတွေမရှိတဲ့ပုံရောက်တာနာန်ကြီးတဲ့ရှိတဲ့ပုံရောက်တာဒါကြောင့်အရူပဇံနေဖြင့်ယုတ်တရားတွေပိုင်းခြားသိအောင် ဟောတယ်ယုတ်တရားတွေအပြစ်ကိုမြင်အောင်ဟောတယ်ရသွားရင်တော့ပြည့်မြင်တာပေါ့ဗျာနောက်တစ်ခုကတော့ဝေဒနာဝေဒနာကိုပိုင်းခြားသိဖို့ဒါတော့နိဗ္ဗာန်ရတာဝေဒနာကိုပိုင်းပိုင်းခြားသိဟောတာပဲရှုမှတ်နေရင်တော့ မညောဘုံညာဆင်းဆင်းရသွားတော့ဗျာဒါတမဲ့တွေဖို့တွေနိဗ္ဗာန်တွေရသွားရင်ဝိညာဉ်ပိုင်းပိုင်းခြားသိတာဘာပြုလုပ်လဲဆိုတော့နိဗ္ဗာန်ကြတော့ဒီခံစားဝေဒနာအလုံးကိုပယ်သွားတဲ့တွေ့ဒီဝိညာဉ်ပိုင်းခြားသိတယ်ဒီလိုဟောတယ်ပေါ့အဲ့တော့ဒီတုတ်ကအခုဆို10မျိုးပြည့်သွားပြီပေါ့နော်ဒီတုတ်ကအဓိကဘာပြောချင်တာလဲဆိုမြတ်စွာဘုရားကရဟန်းဘောင်မပြောတဲ့ရဟန်း900ရှိတယ် အဲ့ဒီရဟန်းတွေရဟန်းဘဝမပြောတော့ပျောက်သွားပြီးတော့တရားကျင့်ဖို့ဒီဟောရင်ဟောတာကိုနာရင်နာရင်နဲ့ဒီရှင်မြတ်တွေဟာမပျော်မှုတွေရဟန်းဘဝနေရတော့မပျော်မှုတွေပြေပြောက်သွားသောတာပန်ဖြစ်ကြတယ်ဒီတော့ကိုကြားနာပြီးအဆုံးမှာရဟန်း900ပြီးတော့နောက်တစ်ချိန်မှာမှဝိပဿနာအထုတ်လို့ရဟန်းတာဖြစ်တယ်အဲ့ဒီတော့မှာဒါဘုန်းကြီးကဒီတော့မှာဟောတဲ့တရားပဲရှိသေးတယ်ဘုန်းကြီးပြောချင်တာအဲ့ဒီမှာ ကုတ်ချက်ချပြီးပြောရမယ့်ဟာတွေအများကြီးရှိသေးတယ်နော်။ဒါပေမဲ့ခဏဒီတော့ကို ပြီးအောင်ပြောလိုက်မယ်နော်။မပြောလို့လဲဆိုတော့နောက်ရကြတော့တခြားတရားတွေဟောဖို့။အဲ့တော့ခုနကတုတ်တတုတ်လုံးကိုခြုံကြည့်လိုက်လို့ရှိရင်ဘုန်းကြီးတို့ဘာတွေတော့တွေ့လဲဆိုပထမဆုံးအဘိဗာယနာဇံကိုကြည့်မယ်နော်။အဘိဗာယနာဇံမှာဘုရားကဟောသွားတာကကတိုင်းဟောတိတိပေါ့ဒီမဖြန့်ကြရပဲနဲ့ခုနတထွားနဲ့လက်လေးတောက်ရှိလက်လက်လေးသေးလောက်ရှိတဲ့ ကတိုင်းဝန်ကျင်းချင်းကတိုင်းဝန်နဲ့ကျင့်နိုင်တယ်။ဒါပရိတ္တကတိုင်းဝန်လို့ခေါ်တယ်။နောက်တော့အပမာဏကြဲကြဲဖြန့်ဖြန့်ရတဲ့ကတိုင်းမျိုးလည်းကျင့်နိုင်တယ်။ဒါအပမာဏကတိုင်းလို့ခေါ်တယ်နော်။အဲ့ဒီတုတ်တွေကိုခုနတုတ်ကိုထောက်ပြီးပြန်ကောက်ချက်ချတာနော်။ကျင်းချင်းကတိုင်းဝန်နဲ့ကျင့်လို့ရတယ်။ကြဲကြဲကတိုင်းဝန်နဲ့ကျင့်လို့ရတယ်။နှစ်နည်းရှိသွားပြီနော်။နောက်သူ့ဝန်နာလှလှပပအယောင်စင်းလှတဲ့ကတိုင်းဝန်နဲ့ကျင့်လို့ရတယ်။ခုနက ဟိုရွှေပရိသင်ဖြစ်ခဲ့တဲ့ရဟန်းလေးကြကြည့်လေသူကလှလှပါပါနော်ဖခင်ကသူနဲ့တင့်တော်ဒါကိုပေးတာလှလှပါပါကြိုက်တော့လှလှပါကတိုင်းကုန်လေးဘရုံမှာကြာပန်းလေးလှလှပါပါဖန်ဆင်းပြဒါကိုသူ့နာကတိုင်းကိုခေါ်တယ်နော်အယောင်စင်လှပါတဲ့ကတိုင်းကုန်နဲ့ရှုနိုင်တယ်ဒုဗ္ဗနာအယောင်စင် မလှတဲ့ကတိုင်းကုန်နဲ့ရှုနိုင်တယ်နော်အဘိဝါယနာဇာနပဒကတိုင်း၄မျိုးမှတ်ထားမယ်နော်ခုနကကောက်ချက်ကြချင်းအချင်းချုပ်ချင်း သေးငယ်တဲ့ကတန်းကိုလည်းရှုနိုင်တယ်ကြဲကြဲပြားပြားကတန်းကိုလည်းရှုနိုင်တယ်အယောင်စင်းလှတဲ့ကတန်းကိုလည်းရှုနိုင်တယ်မလှတဲ့ကတန်းဒီလိုပဲဗမာလိုပဲမှတ်တာဒါခုနကောက်ချက်ချပြအဲ့ဒီမှာမှဘုန်းကြီးတို့ဗိဓမာထကရာမှာသူကဖွင့်တာလေကောင်းတယ်အဲ့ဒီကတန်းလေးလေးမျိုးထဲမှာဘယ်ပုဂ္ဂိုလ်ကဘာနဲ့တင့်တော်တယ်ဆိုတော့အဲ့ဒီဖွင့်ပြအဲ့ဒါလေးတော်တော်ကောင်းတယ်ပေါ့အဲ့ဒါလေးလည်းပြောမယ်နော်အဲ့ဒါကတော့ဗာပြောလဲဆိုတော့သူက ဒီကတန်းကိုတေးသေးငယ်ငယ်လေးကပုံကုံမျိုးကြတော့ခုနကဘာရောင်မဲရှုရှုတော့ယူရှုလို့ရတယ်ဖြူရောင်မဲရှုပါပဲဖြူဒီကတန်းကိုကျင်းချင်းလေးကြတော့ဝိတ္တရဲ့ဆရာများတယ်အကြံတွေးများတဲ့ပုဂ္ဂိုလ်ကဒီကျင်းချင်းလေးရှုတယ်အဲမှတ်တာအကြံတွေးစိတ်ကူးတွေများလာရင်ကတန်းကိုကျင်းချင်းလေးရှုအဲဒါဝိတ္တရဲ့ဆရာများတဲ့ပုဂ္ဂိုလ်နောက် ကတန်းဟုကြဲကြဲပြန့်ပြန့်ဖြန့်ရတာပရမကောင်းတဲ့တလင်အရာတွေဖြည်းဖြည်းနဲ့ရောင်လင်းနေရဖြန့်ဖြန့်ဖြန့်ရှူတာဒါမောဟဆရာမောဟဆရာဆိုတာကဒီဥရိစ္ဆအကြံတွေးထူကတော့စိတ်တွေပြန့်လွင့်တော့အာယုနဲ့မစိတ်မကတ်တာပြီးတော့ဟိုတရားတန်တရားဖြစ်ဒီတရားတန်တရားဖြစ်ဒီလိုပေါ့ယုံမတန်တရားဖြစ်မောဟဆရာရှိတဲ့ပုဂ္ဂိုလ်ခေါ်တယ်ကတန်းဝင်ကြဲကြဲပြန့်ပြန့်ကြတော့မောဟဆရာရှိတဲ့ပုဂ္ဂိုလ်နဲ့တင့်တော်တယ်အဲ့ဒါလေးမှတ်တာဒါလေးကိုပြောချင်တယ်နော် တတန်းဝန်ကျင်းချင်းကြပါလေဝိတိုက်အတွေးကြံများတဲ့ပုဂ္ဂိုလ်ကတန်းဝန်ကြဲကြဲပြန့်ပြန့်ကြတော့မောဟဆရာပြားတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေတင့်တော်တယ်ပြီးတော့ခုနကအယောင်ဆင်းလှတဲ့ပုဂ္ဂိုလ်ကဒေါသဆရာဒေါသဆရာများတွေကဒေါသကြီးတဲ့ပုဂ္ဂိုလ်နော်ဒေါသကြီးတဲ့ပုဂ္ဂိုလ်ဒေါသဆရာအားကြီးတဲ့ပုဂ္ဂိုလ်ကြောင့် အယောင်လေးလှလှပပပေါ့ကတိုင်းဝန်းလို့ရင်ခုနကရွှေရောင်လူဟာမျိုးလေးဆိုတော့သူကပိုလာတော့ရွှေရောင်လေးကြည့်နေတချို့ကရွှေကြိုက်တဲ့လူဆိုရင်နော်ဟုတ်ချာရွှေရောင်တချို့ကရွှေဝတ်တယ်လှလှပပအယောင်ဆင်းကြတော့ဘယ်ဆရာလဲဒေါသဆရာရှိတဲ့ပုဂ္ဂိုလ်ကအယောင်ဆင်းလှပတဲ့ကတိုင်းဝန်းတင့်တော်တယ်ယာဂဆရာရှိတဲ့ပုဂ္ဂိုလ်အယောင်ဆင်းမလှမပအဲ့လိုပုဂ္ဂိုလ်မျိုးတင့်တော်တယ်ဒါကြောင့်ဒီနေ့အတုဝသွားရှိတော့ ုန်းကြီးနဲ့ပါလိုက်ဘုန်းကြီးဆရာတော်လေလောက်ကုန်ကြီးလက်တွေကိုပုတ်နေတော့လက်တွေကဒီလိုလက်တွေနေရာတွေမှာပုတ်နေတယ်တွေ့အေးပုတ်ပါလေအဲ့ဒါပြောင်းရှုရတာခန္ဓာကိုယ်ကြီးကသေးလိုက်ပြပြပုတ်လာတာမျက်နာကိုတော့သူတို့ဒီအနောက်တိုင်းသားတယောက်ဆိုတော့ခြေတထားသိမ့်မသိဘူးမျက်နာကြံတဲ့နေရာတွေじゃတိတာပါကောင်ပုတ်အညိုကွက်အမဲကွက်စိန်ကွက်ဘုန်းကြီးတို့ရှုတဲ့အခါအဲ့လိုမျိုးမြင်အောင်ရှော ဒီအတုပတွေမှာအညိုကွက်မဲကွက်စိမ့်ကွက်အတုပအကောင်ကိုဒါမလှမပတဲ့အစင်ဒါမျိုးကိုလည်းရှုလို့ရတော့ဘောနော် ကိုကຢာကဆရာရှိနေဒါမျိုးတွေမြင်အောင်ရှုရဘုန်းကြီးတွေဒီຢာလေးတွေသူတို့ရှုနည်းလေးတွေသင်ပေးပြီးတော့ကိုကိုတိုင်းရင်ဒါကိုမြင်အောင်ရှုတာပေါ့နော်ဒီနေ့တခါကြီးဖြူတခါကြီးတယောက်ရအတုပလောင်းဒါကြရောင်စင်းလည်းမလှတော့ဘူးပြက်လာကြတဲ့ခါကျညိုမဲ့ပုတ်ပွားလာတာမျိုးနော် အဲ့ဒါကြရာကားစရိုက်ထူပြောတဲ့ပုဂ္ဂိုလ်အဲ့ဒါမျိုးနဲ့တင့်တော်တယ်အဲ့တော့ဒီထဲမှာတခါနည်းနည်းလေးထပ်ပြောမယ်နော်အဲ့ဒီထဲမှာသူကနီလာကတိုင်းပိတာကတိုင်းဒေါဟိတကတိုင်းဩရာတာကတိုင်းပေါ့နော်အညိုရောင်ကတိုင်းရွှေရောင်ကတိုင်းနီရောင်ကတိုင်းဖြူရောင်ကတိုင်းဒါဝဏကတိုင်းလေးပါဒါကဏနာကြားနေရတယ်အဲ့ဒီထဲမှာကကြတော့ခုနလို တချို့ပုဂ္ဂိုလ်ကြတော့ကိုယ်ခန္ဓာကိုရှုတာရှိတယ်ကိုယ်ခန္ဓာကိုရှုခြင်းဒါကတော့ဇံတော့မရဘူးဗျာကိုယ်ခန္ဓာကိုရှုနေဘေးကိုထွက်ရှုရတယ်ခုနလည်းပြောခဲ့အဲတော့ပထမဆုံးကိုယ်ခန္ဓာကိုရှုခြင်းဒီဒီနီလာကတိုင်းပေါ့အညိုရောင်ကတိုင်းချို့ကမျက်လုံးအညိုရောင်ရှိတယ်နော်စပင်တို့မွေးညင်းတို့အညိုရောင်အဲ့လိုမျိုးပေါ့အ낵ကိုလည်းဒီကအညိုလို့သုံးထားပြန်တယ်နော်မဲနေတဲ့နေရာအဲ့လိုမျိုးသုံးထား ဒါပေမဲ့အညိုးအညိုးတို့ဒါမျိုးဆင်ញံနှလုံးသွင်းပြီးတော့အဲ့မှာပြစ္စကအနည်းနဲ့သုတ်ကနေဇံရနိုင်တယ်အဲ့ဒီဇံကိုအခြေခံပြီးတော့ဝိပဿနာရှုရင်ရဟနာဖြစ်တယ်ဆိုပြီးတော့ခွန်ကြီးတို့ပြီးတော့မှထားဝေဘင်းထက်ကရာမှာပြောသွားတယ်ဒါနေရောင်ကတိုင်းရှုနည်းနော်နောက်ဒါခန္ဓာကိုယ်ကြည့်ပြီးရှုနေပေါ့တချို့ဆရာတော်တွေကဘာလုပ်လဲဆိုအာနာပါနနဲ့သုဒ္ဓဇံရအောင်ရှုခိုင်းတယ်ရှုပြီးမှဒီ32ခုတတာကိုပြန်ကြည့်ခိုင်းတယ် ကြည့်ပြီးမှဒီကတိုင်းတွေကူးတဲ့ခါကျအဲ့ဒီလိုဒီခန္ဓာကိုယ်မှာရှိတာမျိုးဒါမှမဟုတ်သူများခန္ဓာကိုယ်မှာရှိတာလန့်ဆိုင်ကြည့်ခိုင်းတယ်အဲ့လိုမျိုးတွေလောက်တယ်အဲ့ဒါကိုပြောချင်လို့ဘုန်းကြီးကဒါလေးပြောတယ်တချို့ပုဂ္ဂိုလ်ကြတော့ခန္ဓာကဘာလဲအဝါရောင်ကတိုင်းကိုရှုကျင်တယ်ဆိုရင်ဒီခန္ဓာကိုယ်မှာရှိတဲ့ဝါနဲ့တချို့ကအသားရောင်ဝါတာရှိတယ်အဲ့ဒီလိုဝါတာမျိုးကြည့်ပြီးရှုနိုင်တယ်အဝါရောင်ထွက်တဲ့နေရာမျိုးတွေပေါ့ အဲ့ဒီလိုအဝါရောရှိတဲ့နေရာမျိုးခြေကရှုရှုပြီးတော့ဝိပဿနာရှုရင်လည်းယာနာဖြစ်နိုင်တယ်ပြီးတော့အနီရောင်ကတိုင်းကြတော့တချို့အသားတွေကနီးနေတယ်သွေးတွေကနီးနေတယ်နီးမြန်းနေတဲ့နေရာကိုအာယုံပြုပြီးတော့လောလောဟိတံလောဟိတံအနီရောင်နီရောင်အဲ့လိုဆင်ញင်စီပြောင်းပေါ့ဆင်ញင်စီပြောင်းရင်လည်းဒါကတော့ဘုန်းကြီးတို့ပရိကံကတိုင်းဝမပြုတ်ပဲနဲ့ပရိကံဆိုတာငကိုတော့ရှုမှတ်ခဲ့ဘူးမှာပါဒီတိုင်းကြည်ုံနဲ့ဇံရတယ်ဆိုတာ အဲ့တော့ဝိပဿနာအယူဇံရဝိပဿနာခြေပြုပြီးတော့ဆက်ရှုရင်ရတ္တဖို့ရနိုင်တယ်တချို့ကြဖြူအောင်ကတိုင်းရှုခြင်းလက်သေးတွေတချို့လက်သေးတွေဖြူနေရှိတော့ဗောလက်ဖြူတဲ့နေရာသွားတို့တော့အယိုးတို့ဗောမျက်လုံးဖြူတဲ့နေရာလေးစိုက်ကြည့်အဲ့ဒီဖြူအောင်ဖြူအောင်နှလုံးသွင်းပြီးတော့အဲ့ဒီသုဒ္ဓဇံရမယ်သုဒ္ဓဇံရပြီးတော့ခုနကဝိပဿနာကုသိုလ်တော့သွားရင် ပြည့်စုံဇံရနိုင်တယ်အဲ့တော့ဘုန်းကြီးတို့ဒီမှာ ကောက်ချက်ချပြောချင်တာပါလဲဆိုတော့ ဒါကတော့အစ္ဆဒရှုပြီးတော့မှဗိဓာရှုတဲ့နည်းခုနလေးပဲမှတ်စေခြင်းပဲနော်ကတိုင်းဟာချင်းချင်းရှုလို့ရတာရှိတယ်ကြဲကြဲရှုလို့ရတယ်အဓိကတော့ဒီထဲမှာဘုန်းကြီးရှုစေခြင်းကအကောင်းဆုံးဆိုတာကအဖြူရောင်ကတိုင်းပဲခုနကဒီပထမကောသလတုတ်ကမိန့်ခဲ့တဲ့အတိုင်းဒါလေးပဲဘုန်းကြီးသိနေတာပါဒါပေမဲ့ဒါကိုအထောက်ထားအနေနဲ့ပြောသိအောင်လို့ပြောတာအဲ့ဒါကိုချင်းချင်းရှုနိုင်တယ်ကြဲကြဲရှုနိုင်တယ်နော်ဖြူအောင်တော့လှပအောင် လုပ်လို့မရဘူး ဒီအယောင်ကတိုင်း၄မျိုးတွေဟာဟိုနော်ပိတရွှေအောင်ကတိုင်းမျိုးဆိုလှလှပပကတိုင်းရှုလို့ရတော့ပေါ့နော်ဒီမှာတော့ဖြူအောင်ကတိုင်းကျင်းချင်းရှုနိုင်တဲ့ကျင်းဒါပဲပြောလို့ရမယ်ခုနရွှေအောင်ကတိုင်းတို့ဘာလို့ကြတော့အယောင်လှပတဲ့ကတိုင်းရှုလို့ရတယ်မလှပတဲ့ကတိုင်းရှုလို့ရတယ်ဒါပဲမှတ်ထားမယ်ရှုနည်းအယောင်လေးနဲ့ပတ်သက်ပြီးရှုနည်းဟာဒီ၄မျိုးရှုလို့ရတယ်အယောင်နဲ့ပတ်သက်အဲ့ဒီ၄မျိုးထဲမှာခုနကတိုင်းဝင်ကျင်းချင်းအဖြူအောင်ကတိုင်း ချင်းချင်းရှုခြင်းနဲ့ပေါ့ဘယ်လိုပုံကမျိုးသင်တော်လဲဝိတက်ဆရာအကြံအတွေးစိတ်ကူးများတဲ့ပုံအတွေးများတဲ့ပုံကမျိုးဒါရှုရဒါမှမဟုတ်ခုနပြောလို့ခုနတာမဏေလေးရှုသလိုလူလုံးတဲ့တန်နေလူတန်နေမကြားတဲ့နေရာမျိုးကောင်းတယ်နော်ခုနဆရာကြီးကိုင်ကတို့လိုဒီအခန်းကိုအလုံးလောက်ထားတဲ့ဟာမျိုးဆိုပို့ပြီးတော့ကောင်းတယ်ဘုံရတာပို့ကြိုက်တယ်အဲ့ဒါမျိုးနေရာမျိုးရှုပြီးတော့ကတိုင်းဝင်ချင်းချင်းမျိုးကိုယ့်အိမ်ကိုလည်းလှုပ်ရှုကြည့်နော် အဲအဲ့ဒီဟာတေးသေးလေးဆိုဘယ်လိုပုံကုမျိုးကောင်းလဲကိုမှအကြံတွေးတွေတိတ်များတယ်ကြတာလောက်ကြည့်လိုက်ဒုတိယကကတန်းဝန်ကျဲကျဲကြတော့မောဟဇယရှိတဲ့ပုံကုမျိုးတင့်တော်တယ်မောဟဇယဆိုတာစိတ်တွေမကပ်ဘူးလွင့်နေမြဲတမ်းလွင့်တာတွေးတာနဲ့စိတ်ထွက်တာနဲ့တခြားစီသူကတွေးပြီးထွက်တာကြီးတချို့ကဘာမှမတွေးဘူးလားလိုလိုနေနဲ့ထွက်တာလိုလိုနေနဲ့မစိတ်နဲ့အောင်နဲ့မကပ်ဘူးအဲ့လိုမျိုးရှိရအဲ့ဒါဥဒိစ္စပြီးတော့ဘုရားတရားတန်ခါပေါ်မှာသီလတေကောင်တန်တရားတွေရှိနေတယ် အဲ့လိုမျိုးဒါမောဟဆရာကတိုင်းဝင်ကြဲကြဲပြန့်ပြန့်ပုဂ္ဂိုလ်မောဟဆရာနဲ့တင်တော်တယ်နောက်ဆုံးရွှေရောင်ကတိုင်းနော်ဒါကြတော့ရွှေရောင်ကတိုင်းဒါဒါအယောင်ဆင်းလှပါတဲ့ကတိုင်းပေါ့ဒါဒေါသဆရာရှိတဲ့ပုဂ္ဂိုလ်တင်တော်တယ်အယောင်ဆင်းမလှတဲ့ကတိုင်းဒါကြတော့ຢာကဆရာရှိတဲ့ပုဂ္ဂိုလ်များတင်တော်တယ်အဲတော့ခုနကအဖြူအောင်ကတိုင်းကတော့ကတိုင်းထဲမှာအကောင်းဆုံးလို့ဖရာဟောထားတဲ့အတိုင်းအခု ဒီနေ့ကြားနာတဲ့အတိုင်းပေါ့လေတာနိုင်မြစ조사ဒီကတိုင်းဝင်ကို조사ကျင့်ကြအထောက်နိုင်ကြသဖြင့်မညံဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဇေယျတော်ဘုရားပြ